ဒီကနေ့1334ခုသဘောင်းလာပြီကျော်ရှိရဲ့နေ့ညနာရီအားဖြင့်ဆိုလို့ရှိရင်ဘုန်းကြီးနာရီအ7နာရီနဲ့6မိနစ်9မိနစ်ရှိပါတယ်အခုချိန်ကစပြီးတော့ အရင်နေ့ကဟောခဲ့တဲ့အရိယာဝါဒတရားဆက်ပြီးတော့ဟောရမယ်တကားနော်မှန်ပါဗျာအင်းညာကမိုးရွာတာနဲ့10မိနစ်15မိနစ်လောက်ကြောပြီးတော့သိနေရနိဝရဏတရား5ပါးပယ်ပုံဟောတာနိဝရဏတရား၄ပါးတော့ပြီးပါပြီတကားနော်မှန်ပါဗျာနိဝရဏတရားဆိုတာ5ပါးရှိတယ်မနေ့ကပြောခဲ့ပြီဒါနဲ့နောက်ဆုံးနိဝရဏပယ်ပုံပြောရ ဝိသိကိစ္စပဟိနာဟောတိဝိသိကိစ္စယုံမမှုဝိသိကိစ္စကိုပိနာပယတိဟောတိဖြစ်၏ဝိသိကိစ္စဆိုတဲ့និဝရဏလည်းပယ်ရမယ်တဲ့ကောင်နော်တရားအထုတ်တဲ့ပုဂ္ဂိုလ်မှာဝိသိကိစ္စရှိနေလို့ရှိရင်တရားကမတိုးတက်ဘူးတဲ့ကောင်ပယ်မှဖြစ်တယ် ဒီစိကိစ္စဆိုတာဗမာလိုကယုံမှားမှုပါပဲယုံမှားမှုဆိုတာလဲလောကကြီးရနဲ့ယုံမှားမှုတရားကြီးရနဲ့ယုံမှားမှုနှမျိုးရှိတဲ့ကောင်မှန်ပါဗျာလောကကြီးရနဲ့ယုံမှားမှုကတော့ဒီလမ်းကသွားလို့ရှိရင်ဖရာရောက်မလားကြောင်းရောက်မလားဈေးရောက်မလားယုံရောက်မလားဒီလမ်းကလမ်းမှာမဟုတ်ကြလားသမောစိတ်တို့ယထာစိတ်တွေသွားခြင်းဒီလမ်းကသွားရင်ရောက်မလားမရောက်ဘူးလားစသည်ဖြင့်ယုံမှားမှုတွေမဖြစ်ဘူးလားတကောင် ဖြစ်ပါဗျာအဲ့ဒါကတော့တရားနဲ့မစတဲ့ယုံမှမှုလောကကြီးရဲ့ယုံမှမှုဒါကတော့ယူဝရဏတရားမဟုတ်ဘူးတကားဗျာနော်မှန်ပါဗျာဒါကတော့ယန္နာပုဂ္ဂိုလ်တွေလည်းကိုမရောက်ဘူးတဲ့ရဆိုလို့ရှိရင်ဒီလိုယုံမှဖြစ်ရမှာပဲတကားဗျာဟုတ်လားမှန်ပါဗျာအေးနိဗ္ဗာန်ဝိသိကိစ္စယုံမှမှုဆိုတာကတော့တရားတရားသံဃာကျင့်စဉ်နဲ့စပြီးဖြစ်တဲ့ယုံမှမှုတဲ့ကောင်ဟုတ်လား ဇန်သမထလမ်းနေအားထုတ်လို့ရှိရင်တော့အဲဒီဇန်သမထသမထနဲ့စပ်ပြီးတော့ဖြစ်တဲ့ယုံမှားမှုဟာပယ်ဖို့အရေးကြီးတာပဲတကားနော်မှန်ပါဗျာဇန်ရအောင်တရားထုတ်တဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်သတဝီကတိုင်းအာဘောကတိုင်းစသည်ကတိုင်းနေလဲရှိရတယ်တကားပါနော်မှန်ပါဗျာသတဝီကတိုင်းဆိုတာမြေပုံသဏ္ဍာန်လောက်ပြီးတော့ရှိရတယ်အာဘောကတိုင်းဆိုတာရေကိုရှိရတယ် အဲ့ဒါလေးတွေကိုပထဝီပထဝီမြေမြေအာဘောအာဘောရေရေစသည်ဖြင့်ဒီလိုရှုနေုံနဲ့ဇံရတယ်ဆိုတာဟုတ်မဟုတ်ပါမလားလို့ယုံမှားဖြစ်နေတဲ့ပုဂ္ဂိုလ်ဟာအဲ့ဒီတရားအာမထုတ်ဘူးတကောင်ပဲအာထုတ်ရင်လည်းပေါ်ပေါ်ရော်ရော်ဖြစ်ပြီးတော့နေတယ်လေးလေးနဲ့နဲ့အာမထုတ်ဘူးသမာဓိမဖြစ်ဘူးပေါ့အာနာပါနာကမ္မထာနဲ့လည်းဇံလေးပါရနိုင်တယ်တကောင်နော်မှန်ပါဗျာအာနာပါနာကမ္မထာဆိုတာ ဝင်လေထွက်လေဝင်နေထွက်တဲ့ကိုရှိရတာပါပဲကောင်ဗျဝင်နေထွက်တဲ့ဘယ်ကနေရှိရတော့ဆိုနှာသီးပြားကနေပြီးရှိရတယ်ကောင်ဗျနှာသီးပြားနှာသီးပြားနှာခေါင်းခြေတဲ့ပုဂ္ဂိုလ်မှနှာသီးပြားမှာလေကတိုက်တယ်ဝင်လေကလည်းတိုက်ပြီးတော့ဝင်ထွက်လေကလည်းတိုက်ပြီးတော့ထွက်အဲဒီကသင်ကြားတယ် နှခေါင်းတူတဲ့ပုဂ္ဂိုလ်ကြတော့အထက်နှုတ်ခမ်းမှာတိုက်တတ်တယ်တဲ့အထက်နှုတ်ခမ်းတိုက်ရဌာနလေးမှာအဲဒီမှာစိုက်ပြီးတော့ရှိရတယ်သူရုပ်ဆိုရင်နှာသီးရတာပါပဲအဲနှာသီးရကထွက်လေဝင်လေတိုက်ရလေးကစိုက်ပြီးတော့ဝင်နေထွက်တယ်ဝင်နေထွက်တယ်ဒီလိုရှိရတာဟုတ်ကောင်နဲ့မှန်ပါဗျာအဲအာနာပါနာကမ္မထာကဒီလိုပဲရှိရပါတယ်တခါကဘုန်းကြီးကဒီလိုဟောတော့ဒီတယောက်ကသောရကဆက်ဘုကိုယ်တော်ကြီးတော်ကတော့ ရှိတဲ့နေရာလေးရှိရတယ်လို့ပြောတယ်တဲ့ရှင်ဘုရားကဝင်လေထွက်လေလေရှိရတယ်ပြောတယ်တဲ့ရှင်ဘုရားကဘာမှမကြဘူးဆိုပြီးသူကသောကတက်တဲ့ကိုယ်တော်အောင်ရှိပါဗျာအဲ့ဒါသူစိတ်ကြီးတဲ့သူကတက်တာဟိုကိုတော်ကြီးဟောတာကသူထင်တာသူဟောထားတာဘုန်းကြီးဟောတာကတော့စာပေကျမ်းဂန်နဲ့ဟောတာဟုတ်တယ်ကောင်စာပေကျမ်းဂန်မတတ်တဲ့ပုဂ္ဂိုလ်ကတော့သူတို့ဟာသူတို့အားထုတ်သူတို့တွေ့တဲ့ဥစ္စာကိုတွေ့ဆိုပြီးတော့ဒီလိုဟောကြတာကိုတကောင်ဘုန်းကြီးကတော့ သာရိကံကနဲ့လွတ်ပြီးတွေ့တယ်တွေ့တယ်ကအမှန်တော့မယူဆဘူးကောင်ဟုတ်လားကိုယ်တိုင်တွေ့လည်းပဲသာရိကံကနဲ့မညီလို့ရှိရင်ပယ်ရမှာပဲတကောင်ကမ္မထာနေဆိုတာမျိုးမျိုးရှိတာပဲသာသနာ့တွင်မှာလားမဟုတ်ဘူးသာသနာ့ဘာဟိန္ဒူတွေမှာလည်းသူတို့ကမ္မထာရှိတာပဲတကောင်ကသူတို့လည်းအာနာပါနတွေရှိတာပဲအဲ့ဒါသူတို့ရှိပုံနဲ့မြတ်စွာဘုရားဟောတဲ့သူ့ပုံနဲ့အတူချင်းမှတူမှာတကောင်မှန်ပါဗျာအဲ့တော့သူတို့ရှိပုံတွေဟို မြတ်စွာဘုရားဟောတဲ့တရားအနေအားဖြင့်သုံးလို့မဖြစ်ဘူးအေးမြတ်စွာဘုရားတရားဟောတဲ့အနေအားဖြင့်ဆိုလို့ရှိရင်ဘုရားဟောတဲ့အတိုင်းပဲလိုက်ပြီးအားထုတ်မှဖြစ်တယ်ကောင်ဘုရားသာသနာတော်မှာဆိုရင်ဘုရားဟောတဲ့တရားနဲ့ညီမပဲတရားမှန်တယ်လို့ယူရတယ်ဘုရားဟောတဲ့တရားနဲ့မညီတဲ့ဥစ္စာတွေကတော့ကိုယ်တိုင်တွေ့လို့မကတော့ဘယ်လောက်တွေ့နေနေ တရားဟောတဲ့တရားကြားနာနေတဲ့မညီဘူးဆိုရင်ဒါကတော့ဘုရားအလိုတော့မကြဘူးတကားပဲဟုတ်လားအဲ့တော့ခွန်ကြီးတို့ကတော့ဘုရားဟောတဲ့တရားတွေကလေ့လာထားတော့အဲ့ဒီဘုရားဟောတဲ့တရားကိုကြော်လွန်ပြီးတော့ကိုထင်ရတွေကိုမဟောဝင်မှုတကားတော့ဟောလို့ဟောလို့လည်းမဖြစ်ဘူးဟုတ်လားဒါကြောင့်အနာဘာနာကမ္မထာပြောလို့ရှိရင်ဝင်လေထွက်လေရှိရတယ်ဒီလိုပြောရတာလေးရှိရတယ်လို့ပြောရတယ်တကားဟုတ်လားအဲဝင်တဲ့အခါဝင်တယ်ထွက်တဲ့အခါထွက်တဲ့နာသီးပြား ငါပြောရတာနေပြီးတော့တိုက်ရှိရာလေးကစောင်းပြီးတော့လေးပဲရှိရတာပါပဲလေးကမ္မထာမှာပဲဒီကမ္မထာအဲ့ဒါသမထသမဏဟောရင်ဘုန်းကြီးတို့ကလည်းနှာပြီးကြတာပဲရှုကိုဟောပါတယ်တကားနော်မှန်ပါဗျာဘာလို့ဟောရတော့ဆိုရင်ဒီတဏှာတွေကရှိမှပဲသမာဓိဆိုတာဖြစ်တယ်တကားဝင်ရမှန်ပါဗျာသတ္တဝင်တဲ့လေဆိုတာပြင်မဲ့ထွက်ဆိုတာလည်းရှိတယ်ဗိုက်ထဲကျဝင်သွားတာလည်းရှိတယ် သမာဓိဖြစ်ခြင်းလို့ရှိရင်တော့ရင်မဲ့ဆက်တဲ့လေတွေလည်းလိုက်ပြီးမရှိရဘူးအတွင်းဝင်တဲ့လေတွေလိုက်ပြီးမရှိရဘူးတကားဟုတ်လားအာဒီကတနည်းရဲကပဲစိုက်ပြီးတော့ရှိရတယ်ဘုန်းကြီးတို့လည်းဒီတိုင်းပဲဟောပါတယ်တဏှာတွေကရှိမှသမာဓိဖြစ်တယ်။ဟိုဒီလျှောက်ရှိနေလို့ရှိရင်သမာဓိမဖြစ်ဘူး။ဂံသမာဓိဖြစ်ခြင်းအဲဒီလိုတဏှာတွေကရှိပါလို့ဘုန်းကြီးတို့ကလည်းဟောပါတယ်။ဝိပဿနာသမာဓိဝိပဿနာဉာဏ်ဖြစ်ခြင်းလို့ရှိရင်တော့ တနေရာလဲရှိရမယ်လို့မဟုတ်ဘူးတကောင်ရဟုတ်လားဒီ32ခုဒါသာထဲမှာဒေတာသမင်ကစပြီးတော့မထလုံကအုံနောက်တိုင်အောင်လို့ပသူကုထာသအဖို့က20ရှိတယ်ကောင်ရအဲဒီ20တော့ကုထာသတွေအထဝီရအနေနဲ့ရှုနိုင်တာပဲကောင်ရဟုတ်လားအာဘောဓက12ပါးရှိတယ်သိတံသေးမှဘဲကြီးကစပြီးတော့ မုတ်တန်ကျင်တဲ့အတိုင်းအောင်12ပါးရှိအဲဒီ12ပါးလည်းဘယ်ဟာပဲမဆိုရှိနိုင်တယ်တကားနော်အာဘောရအနေနဲ့ရှိနိုင်တယ်ခြေသောရကလည်း၄ပါးရှိတာလေအဲ့ဒါတွေလည်း၄ပါးလုံးပဲဘယ်တည်သောမဆိုရှိနိုင်တယ်ဝါယောရကလည်း6ပါးရှိတယ်ကောင်ဗျ။ဥဒ္ဒင်္ဂမလေးအထက်သို့တက်သောလေးအရောဂမလေးအောက်သို့ဆောင်သောလေး ပုတ်စီပြရလေတဲ့ဗိုက်ထဲဝမ်းထဲမှာတည်နေတဲ့လေဆွတ်ထားပြရလေဥထဲမှာတည်နေတဲ့လေငင်္ဂမင်္ဂနုသားရီလေငင်္ဂကြီးငယ်ကိုလျှောက်တယ်လေကျွေးတဲ့စာနဲ့ထိုင်တဲ့စာနဲ့လှုပ်ရှားတဲ့ဖြစ်တဲ့ဝါယောဓဘောတကာပဲနော်အဲဒါကိုငင်္ဂမင်္ဂနုသားရီခေါ်တယ်ငင်္ဂကြီးငယ်လျှောက်တယ်လေတဲ့အတ္တတပတ္တတဝင်နဲ့ထွက်တဲ့လေတဲ့တကာပဲအဲဒါကအသက်ကြီးတိုင်းခြေတိုင်းရှင်းနေတဲ့လေပဲ အဲ6မျိုးရှိတယ်အဲဒီ6မျိုးထဲမှာဝိပဿနာအရာမှာဆိုရင်ဘယ်လေးမဆိုရှိကောင်းတယ်တကားနော်အဲဥဒ္ဒေငမလေးအထက်တော့တက်တဲ့လေးရှိရင်ဘယ်နာလာလာရှိရမယ်အဲဘိုက်ထဲကတက်နေတော့ငါရှိရမယ်ဘယ်ကြောင်းနဲ့ရောက်မှရှိရမယ်စသည်ဖြင့်အတန်တန်မရှိဘူးတကားပဲသင်ကြားရရှိရတာပဲဒေါမလေးလည်းဒီလိုပဲသင်ကြားရတာနေပြီးတော့ရှိရတယ်အဲဘိုက်ထဲမှာတည်နေတဲ့ကုသိကြရလေးလည်းပဲသင်ကြားရနေရှိရတယ် ညာဘက်ကသာရှိအောင်ဘယ်ဘက်ကမရှိအောင်ဥစ္စာတွေနဲ့တန်တန်မရှိဘူးတကောင်ရဟုတ်လားမှန်ပါဗျာဘုထာတရားလေးကလည်းပဲဥထဲမှာရှိတယ်လေတဲ့အဲ့ဒီဥထဲမှာလည်းပဲအထက်ပိုင်းကလည်းရှိရမယ်အောက်ပိုင်းကမရှိပါဘူးစသည်ဖြင့်ဒီလိုအကန့်အသတ်မရှိပါဘူးတကောင်ဟုတ်လားမှန်ပါဗျာဘုံလုံးယူကောင်းတာကြီးတယ်ဝိပဿနာကတော့မရှိကောင်းတာမရှိဘူးအင်္ဂါမင်္ဂလူတာရီလေဆိုတာအင်္ဂါချင်းရဲ့လျှောက်တဲ့လေလဲကိုအင်္ဂါစိတ်ပိုင်းတွေကိုယ်တဲ့ဆန်နဲ့လှူရှားတဲ့ဘယ်စိတ်ပိုင်းကဖြစ်ဖြစ်အဲလှူရှားတဲ့ ရုပ်တွေသူကြားတဲ့ဝါရောဓရုပ်တွေသူကောင်းတာကြီးတယ်ပဲတကားဟုတ်လားဘယ်နေရာကလာရှိရမဲတော့ကမ်းတာမရှိဘူးအတ္တတပတ္တတဝင်တဲ့လေထွက်တဲ့လေဆိုတာလည်းပဲဝိပဿနာအရာမှာတော့ဘယ်နာကလာရှိရမယ်ဘယ်နာကမရှိရဘူးလို့ကမ်းတာမရှိပါဘူးတကားဟုတ်လားအဲ့ဒါလေးတွေနားလည်ထားဖို့လိုတယ်တချို့ကလေဘုန်းကြီးတို့ကဘိုက်ကနေပြီးတောင်းနဲ့လှူချတာရှိတော့မာကြီးဆရာတော်ကဝင်တဲ့ထက်တဲ့ကို နှာခေါင်းကမရှိဘဲနဲ့နှာတိပြားကသူများလိုမရှိဘဲနဲ့ဘိုက်ကနေပြီးတော့ရှုရဲဒါသဘာဝမကြဘူးဆိုပြီးတော့တချို့ကပြောကြတယ်ကိုတကောင်အဲ့ဒါသူတို့ကသမထနဲ့ဝိပဿနာမကွဲလို့တကောင်ဟုတ်လားသမထသမာဓိဟောလို့ရှိရင်ဘုန်းကြီးတို့ကလည်းနှာတိပြားကပဲရှုဖို့ဟောပါတယ်ဒီနေ့နေရာကရှိဖို့မဟောပါဘူးဒီနေရာတနေရာလေးပဲစိုက်ရှိရမယ်ဟိုမလိုက်နဲ့ဒီမလိုက်နဲ့ဒီလိုပဲဟောပါတယ်ဝိပဿနာဆိုတာကတော့ဓဝါ၆ပါးက ဘယ်ကပေါ်ပေါ်ရှိရတာပဲတကားနော်အဲ့ဒါလေးဒီချာချာမှတ်ထားရမယ်မင်းညာအလင်းကြီးဆရာတော်ဟောတာလည်းပါပါတယ်ခန္ဓာ၅ပါးဆိုရင်ဘယ်ခန္ဓာဖြစ်ဖြစ်ဘယ်ရုပ်ဖြစ်ဖြစ်ဘယ်နာဖြစ်ဖြစ်ရှိရတယ်မို့လားတကားဗျာရှိပါပါဗျာအဲ့ဒီတိုင်းပဲဝင်တဲ့ထွက်တဲ့လေတဲ့နှာပြီးပြနဲ့ပဲဝိပဿနာကတော့ရှိရတာပဲလေကြောင်းနဲ့လည်းရှိရတာပဲတကားဗျာဟုတ်လားဘိုက်ထဲကလည်းရှိရတာပဲဒါတော့ဖောင်းလိုက်ပိန်လိုက်တောင်းလိုက်တင်းလိုက် တွန့်ကန်နဲ့လှုပ်ရှားတဲ့သူဝါယောဓပဲမို့လားတကားလဲမှန်ပါဗျာအာရှုကောင်းတာကြီးတဲ့ပဲမရှုကောင်းတာမရှိဘူးဒါပေမဲ့လို့အဲမယုံကြည်တဲ့ပုဂ္ဂိုလ်ကတော့ဒီလိုရှုတာဟုတ်မှဟုတ်ပါမလားလို့ယုံမှားတွေးတော့နေလို့ရှိရင်ဒီပုဂ္ဂိုလ်မှာဝိပဿနာကောင်းကောင်းမဖြစ်ဘူးတကားဟုတ်လားမှန်ပါဗျာဘာဖြစ်လို့လဲဆိုတော့သူကယုံမမယုံပဲဆိုမယုံရင်လို့ဆိုတာကောင်းကောင်းမလုပ်ဘူးယုံမလုပ်တယ်ဟုတ်လားမှန်ပါဗျာအရေးကြီးတယ် တရားမယုံတာတရားမယုံတာအဲ့ဒါတွေကတော့သာဆိုးတာပေါ်တကောင်ရဟုတ်လားဆရာသမားမယုံတာကမ္မထာမီမယုံတာအဲ့ဒီလိုမယုံမကြည်နဲ့ဟုတ်မဟုတ်ပါမလားဖြစ်မဖြစ်ပါမလားလို့ဒီလိုဝိသိကိစ္စယုံမှမှုတွေဖြစ်နေတရားမတွတ်တတ်ဘူးတဲ့ဒါကြောင့်ယုံမှမှုဆိုတာဟာတဲ့လမ်းနဲ့ခွရောက်တာနဲ့တူတယ်တဲ့ကောင်ရမှန်ပါဗျာအဲလူတယောက်ကကုံဝယ်ဖို့ရဝေတွေနဲ့ တခြားတစ်ပါးအရာကိုထွက်သွားပုံပစ္စည်းတိုက်ပြီးတော့ရှာတော့တကောင်နော်မှန်ပါဗျာအဲလိုငွေတွေနဲ့ထွက်သွားတော့လူကြီးရဲ့ရှင်တဲ့ပုံကိုယ်တွေကလည်းသတင်းကြလို့သူ့နောက်ကလိုက်ကြတယ်လည်းနဲ့ဒီနဲ့ဆွဲတိုင်ပြီးတော့လူလေးတဲ့နေရာတော့ကြတဲ့နေရာအဲလူတွေပြနေတဲ့နေရာကျရင်လူမယ်ဆိုပြီးနောက်ကလိုက်ကြတယ်တကောင်နော်အဲဒါနောက်ကလူစိုးသူစိုးတွေလိုက်လာတာကိုပြီးတော့ရှင်ရှိက ငွေတွေနဲ့ပြီးသွားတဲ့ပုဂ္ဂိုလ်ကမကြောက်ဘူးလားတကောင်လဲကြောက်တယ်နည်းနည်းသွားလိမ့်မယ်နောက်ကပုဂ္ဂိုလ်တွေမမီအောင်ပြေးတယ်ရင်ပြေးရမယ်မို့လားတကောင်လဲပြေးရပါတယ်ပြေးရမယ်ဒါနဲ့ကာမကောင်းအကြောင်းမသိရင်တော့ဒီနည်းနည်းသွားနေရင်လည်းလမ်းနှစ်ခွရောက်ပါရောတဲ့ကောင်မှန်ပါဗျာညာဘက်ကလမ်းတစ်ခုဘယ်ဘက်ကလမ်းတစ်ခုညာဘက်လိုက်လို့ရှိရင်ဘေးရန်ကင်းတဲ့နေရာရောက်မလား ဘယ်ဘက်လိုက်လို့ရှိရင်ဘေးအန္တရာယ်နဲ့ရောက်မလားလို့စဉ်းစားနေတာအောင်နော်မသွားဘူးညရက်နေတာပေါ့တွေ့ပြီးတော့ရနေတော့နောက်ကရမ်းပြီးမြင်းမလာပဲဘူးလားမြင်းလာတော့အဲ့ဒီလူကိုဖမ်းပြီးတော့လူလဲတပ်ပစ္စည်းတွေကိုယူတယ်အကျိုးမဲ့ဖြစ်သွားတယ်တကားနဲ့နော်အဲ့ဒါနဲ့တူပါတယ်တကားနဲ့လမ်းနှစ်ခွရောက်တော့တကယ်၍လမ်းနှစ်ခွရောက်တဲ့အခါညာဘက်ဖြစ်ဘယ်ဘက်ဖြစ်စွတ်ပြီးတော့ ဉာဏ်ဉာဏ်သွားလိုက်လို့ရှိရင်နောက်ကရံသူတွေမမီဘူးဘေးရန်ကျင်းတဲ့နေရာရောက်နိုင်တဲ့တကားအောင်နော်အခုတော့အဲ့ဒီတော့မဟုတ်ဘူးသူကလမ်းလမ်းတစ်ခွမှရပြီးတော့နေတော့နောက်ကရံသူတွေမီအဲပစ္စည်းလည်းယူသူလည်းသအကျိုးမဲ့ဖြစ်သွားတယ်တဲ့အဲ့ဒါနဲ့သူတဲ့တကားပဲတရားတို့တဲ့ပုဂ္ဂိုလ်ကလည်းမသွားဘူးတဲ့အဲ့ဒီလမ်းခရီးသွားရတာနဲ့တူတယ်ဝိပဿနာရှိတဲ့ပုဂ္ဂိုလ်ကစက မိမိမှာဝိပဿနာဉာဏ်တွေကသိမှမရှိဘူးသေးပဲတကားနော်မှန်ပါဗျာဘုမသွားရတာလမ်းတွေသွားရတာအဲဒါအေးဒီလိုရှိလို့ရှိရင်ဝိပဿနာဖြစ်တယ်ဆိုဟုတ်မဟုတ်ပါမလားဖောင်းနေပိန်နေရှိုံနဲ့ဝိပဿနာဖြစ်တယ်ဆိုဟုတ်မဟုတ်ပါမလားသူများတွေကနာရီကြတာရှိကြတယ်ဥစ္စာဘိုက်ကရှိတာမှမမှမမလားလို့ဒီလိုကြုံမတွေ့တော့နေလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကောင်းကောင်းမရှိဘူးတကားနော်မှန်ပါဗျာ ကောင်းကောင်းမရှိတော့သမာဓိလည်းမဖြစ်ညာလည်းမဖြစ်ဘူးဘောတကောင်ရဒီလိုကသာသနာ့ရေးသမာလာပြီးတော့တရားအားထုတ်တယ်ဆိုပြီးကောင်းကောင်းကမရှိသေးဘူးတကောင်ရနော်ဒလနေသွားနှစ်လနေသွားသုံးလနေသွားဘာမှမဖြစ်ဘူးဆိုပြီးတော့ဒီလိုကဒီလိုလဲပြောရကြတယ်ဘောတကောင်ရဘာမှမဖြစ်တာကသူကနေရာကြအောင်မအားမထုတ်ပဲတကောင်ဟုတ်လားအဲဒီလိုယုံမတွေးတော့နေတဲ့ပုဂ္ဂိုလ်တွေမှာဘာမှမဖြစ်ဘူးတကောင်ရဟုတ်လားမဖြစ်တာကတော့သူကအလုံးမမလုပ်ပဲပဲ အလုံးဆိုတာသေချာသိရောက်ရောက်ဆရာသမားရှင်ကြားတဲ့အတိုင်းအားထုတ်မှဖြစ်တာတကားမလားနော်အဲဒါကြောင့်ယုံမာတိကလမ်းနှစ်ခွအတွေ့ကပဲပြောယုံမာတွေ့လို့ရှိရင်လမ်းနှစ်ခွရောက်တာနဲ့တူတယ်အဲ့ဒါပယ်ရမယ်တဲ့ကျွမပဲကိုရေးကြည့်ပါတယ်တကားအောင်နော်အဲဆိုရမယ်ယုံမာတိကလမ်းနှစ်ခွတွေ့ကပဲပြောလေ ယုံမာတိဟာလမ်းနှစ်ခွာတွေ့ရပဲဖြောက်လေသို့မဆိုတာလမ်းနှခါနဲ့တူတယ်မသွားဘူးလေတဲ့ခြေလမ်းသွားတဲ့ပုဂ္ဂိုလ်လမ်းနှခတွေ့လို့ချင်း ဟိုဘက်လည်းရမလားဒီဘက်လည်းရမလားနဲ့ပြည့်စည်ရနေတဲ့ရနေတာနဲ့တူတယ်တဲ့အဲဒီလိုရနေတဲ့အခါရန်သူတွေကထမ်းပြီးတော့ပစ္စည်းလည်းယူလူလည်းသာကျိုးမဲ့ဖြစ်တယ်လို့ပဲတရားထုတဲ့ပုဂ္ဂိုလ်ဟာဟုတ်မှဟုတ်ပါမလားဆိုပြီးတော့စဉ်းစားနေတယ်။တရားအာမထုတ်ဘူးတကောင်နော်။အဲ့ဒီအချိန်မှာမရှိမိတဲ့အာယုန်တွေမှာအဝိဇ္ဇာအစရှိတော့ကိလေသာတွေကြတယ်တကောင်လေ။အဝိဇ္ဇာဆိုတာမသိရပဲမရှိတော့မသိဘူးပေါ့ မြင်တာမရှိရင်မကြည့်ဘူးကြားတာမရှိရင်မကြည့်ဘူးခေါင်းတာပိန်တာမရှိမှမရင်မကြည့်ဘူးပေါ့တခါရင်အောင်ရနော်မသိတာအဝိဇ္ဇာပဲအဝိဇ္ဇာကြလို့ရှိရင်ဖြင့်တဏှာတို့ဥပါဒါတို့ကာမတို့သင်္ခါရတို့ဆိုတာတွေဖြစ်တော်တာပဲတခါရင်ဒါသင်္ခါရဖြစ်လို့ရှိရင်သင်္ခါရပစ္စယဝိညာဏံဘဝပစ္စယဇာတိဘဝအတိတ်တွေဖြစ်တယ်သိရဘဝမှာအိုရနာရတရားဆင်းရဲဒုက္ခတွေသွားရတာပဲတခါရင်ဟုတ်လားအဲ့ဒါကြောင့် ယုံမာရိဟာလမ်းတစ်ခါရောက်တာနဲ့တူတယ်လမ်းတစ်ခါရောက်ရနေတယ်လို့ပဲမကျွမ်းမပိုင်းမှာပဲနေလို့ရှိရင်ကိလေသာရံသူတွေကမိလာပြီးတော့မိမိကိုနှိမ့်ဆက်တယ်တဲ့ကိလေသာတွေဖြစ်ကာနေဖြစ်ဘဝအတိတ်တွေဖြစ်ဥရနာယသေးရဆင်းရဲဒုက္ခတွေရောက်ပါတယ်တကားပဲနော်မှန်ပါဗျာအဲအဲ့ဒီလိုမရှိအောင်လို့ယုံမာရိဟာပဲပါတဲ့ဒါပေမဲ့ထက်တာကယုံမဖြစ်လာတဲ့အခါယုံမလို့မထင်ဘူးတကားပဲ။မှန်ပါဗျာ။ဘယ်နဲ့ထင်တော့ဆိုတော့ तू က စဉ်းစားဝေဘာနဲ့ညာလို့ထင်တတ်တယ်။ညာချင်းဆိုလို့ရှိရင်ယုံမှားတာပဲလေတော့လူတိုင်းလူတိုင်းဖြစ်တာမဟုတ်ပါဘူး။ဘယ်လိုပုဂ္ဂိုလ်ဖြစ်တာတော့လို့ဘုသူဒ္ဓအသင်းနဲ့ရှိတဲ့ပုဂ္ဂိုလ်တွေဖြစ်တတ်တယ်ကောင်ဗျာ။ဘုသူဒ္ဓအသင်းနဲ့ရှိတဲ့ပုဂ္ဂိုလ်တွေကဆရာပြောတာပဲလေသူကစဉ်းစားလိုက်ပြီးတာကိုဒါနဲ့အောင်းမိလဲဆိုသူကစဉ်းစားတတ်တယ်။သူများပြောတဲ့နဲ့မယုံတတ်ဘူး။ စဉ်းစားဝေဘာညာရှိတယ်လို့ဒီလိုအောင်းနေတဲ့ကောင်ရနော်။ဒါကြောင့်နိတိကျမ်းမှာနိတိသက္ကရာကျမ်းမှာပြရတာလေ။ဥပယဘေခာတဏိရဏမုခေနဝိသိကိစ္စဝင်သေးသည်။ဥပယဘေခာတဏိရဏမုခေနနှစ်ဦးနှစ်ဖက်ကိုအညီအမျှစုံစမ်းကြရောင်းဟန်ဆောင်တဲ့ဖြင့်ဝိသိကိစ္စယုံမှမှုကဝင်သေးသည်ပြေသာရသည်။ဝိသိကိစ္စယုံမှမှုက ဝင်လာတဲ့ခါကလာငါယုံမဟေးဆိုပြီးတော့ပြင်းများလာတာမဟုတ်ဘူးတကောင်ရဘယ်နဲ့လာတော့ဆိုတော့စဉ်းစားဝေဘာနဲ့ညာမယ်နှစ်ဖက်ဟိုဘက်ဒီဘက်ပြင်းနေတာကစဉ်းစားဝေဘာနဲ့ညာဆိုပြီးတော့ဒီလိုအနေနဲ့ဝင်လာတာဟုတ်တကောင်ရအဲ့ဒါကြောင့်ယုံမမှုကညာရောင်ဆောင်ပြီးတော့လိန်ခံရတတ်တယ်တဲ့တကောင်ရနော်ဒီတုန်းကမင်းတစ်ပါးကလေမင်းတစ်ပါးကသူ့မြို့မှာ လူတယောက်လိန်တတ်တယ်ဆိုတာသတင်းကြတော့သူအခေါ်ခိုင်းအခေါ်ခိုင်းပြီးတော့မေးမင်းကဟေးမောင်မင်းမင်းကလိန်တတ်တယ်ဆိုမို့လားမှန်ပါဆရာလိန်တတ်ပါလို့လိန်တတ်ရင်ငါလိန်စမ်းกว่าလို့မင်းကအလိန်ခိုင်းနေတယ်တကောင်မှန်ပါဆရာလိန်စမ်းနေတယ်ဒါလူလိန်ကဘယ်နဲ့ပြောရှင်ဆရာလိန်သာကလည်းမလွယ်ပါဘူး လူတိုင်းလူတိုင်းဒိန်လို့မရပါဘူးအရှင်အရှင်မင်းကြီးတို့လို့အရှင်ဘုရားတို့လို့ဘုံကံကြီးမာတဲ့ပုဂ္ဂိုလ်လိမ်မို့ရဆိုတာလွယ်တဲ့ဥစ္စာဟုတ်ပါဘူးခဲမှာလေရာဘယ်လိုမှလိမ်နေမလဲဆိုလို့ရှိရင်အရှင်မင်းကြီးတို့ဝတ်ယုံနဲ့ဝတ်စုံတစ်စုံရမှအဲဒီလိုဝတ်စုံတစ်စုံဝတ်ပြီးတော့မှဒီလိုမှဒိန်လို့ဖြစ်ပါတယ်ဗျာလို့အေးဒါရင်ကောင်းတယ်ဝတ်စုံတစ်စုံပေးလိုက်သူကအမိန့်ထုတ်လိုက်ဝတ်စုံတစ်စုံပေးလိုက် ဒါပေမဲ့လို့သူချက်ချင်းလိန်တော့မဖြစ်သေးပါဘူးခင်ဗျာဘယ်နေ့ဘယ်နေ့ဘယ်ရက်ကြမှာလာပြီးတော့လိန်မမယ်ဆိုရက္ခတာပြေးသွားတယ်ဟိုတကောင်ရက္ခတာပြေးသွားတော့အဲဒီမင်းမြတ်စောင့်အဲဒီနေ့ရောက်တဲ့ခါကျတော့သူကစောင့်ဟိုကောင်မှလည်းငါလာလိန်နေတယ်ဘယ်လိုများသူလာမလဲမသိဘူးဘယ်ပုံသဏ္ဍာန်နဲ့လာလိန်မလဲမသိဘူး ဘယ်နာကပေါ်လာမလဲမသိဘူးဒီလိုစိုက်မှဒီကောင်လိမ့်တဲ့ကောင်အလိမ့်မခံရအောင်တော့ငါဘူးစိုက်အောင်မှပဲဆိုသူကဘူးစိုက်မပေါ်လာဘူးတဲ့ကောင်ဒီနေ့လုံးမပေါ်လာဘူးချင်းကုန်ရောအချိန်ကုန်တော့မပေါ်လာတော့သူကမင်းရဲ့အစီခိုင်းအစီခိုင်းလိုက်တော့ဟုတ်ဟိုကောင်သွားခေါ်ဒီလိုငါဒီနေ့လာပြီလိမ့်မယ်ဆိုတော့ तू မလာဘူးတတိပြက်တယ်ဒီကောင်သွားခေါ်လိုက်ခေါ်လာပြည့်ရောက်တဲ့အခါကျတော့ ။အောင်မင်းငါတနေ့ကမင်းရှိချင်းသွားတာဒီနေ့ဒီရဲ့လာမယ်လာပြီလိမ့်မယ်ဆိုပြီးတော့ဘာကြောင့်မလာနိုင်မလာရသလဲ။မင်းကမေးတာပေါ့။မေးတော့ဟိုလူတင်ကပြောရှင်မင်းကြီးလိမ့်ပြီးပါဘူးတော့။ရှင်ဘယ်လိုလိမ့်လာတော့တို့ရှင်မင်းကြီးတွေတော့ကျွန်တော်ပါဝတ်စုံတုံတော်ရပြီးမဲ့ပဲအဲ့ဒီမှာငါအလင်းခံရပါဆိုတော့ဘယ်မှာပြတာလဲကောင်းလားဟုတ်လားအဲ့ဒါဝိသိကိစ္စကလည်းဒီလိုလိမ်သွားတာပဲညာအောင်ဆောင်ပြီးတော့ညီလာတယ်တဲ့တရားထုတ်တဲ့ပုဂ္ဂိုလ်များယူကြည့်ပါလေ အာညာညာကောင်းလို့စဉ်းစားရလို့စဉ်းစားနေတာပဲဆိုပြီးစဉ်းစားနေလို့ရှိရင်ဒီကိစ္စတွေဖြစ်နေတာတဲ့ကောင်ရဲ့နော်အဲ့ဒါရေးကြည့်တယ်အဲ့ဒါရေးကြည့်ကိစ္စဖြစ်လို့ရှိရင်တဲ့ယုံမားကြီးကလမ်းနှစ်ခွာတဲ့ဟောတယ်မှာယုံမားကဒီကုန်းတဲ့စလုံးကဝိဇ္ဇဘာဝတ္တမလုံးတော့ကြာနေတော့တော့ပြီးကြမှာပါယုံမာဒီကလမ်းနှစ်ခွာတွေ့ကပဲပြောက်လေပြီးတော့ဒီဝရဏ၅ပါးသုံးပြီးတကောင်နော်အဲ့ဒါတရားထုတ်ခါစားတာပယ်ရတဲ့ တရားတွေကောင်းဟုတ်လားအဲဒါတွေပယ်ပြီးတော့နောက်အရိယာမဉ္ဇဏ်တွေရောက်တဲ့အခါထိုက်ပြရလျော်စွာဒီတရားတွေကိုပယ်သားပါတယ်ဟောတာပတိမဉ္ဇဏ်ရောက်တဲ့အခါမှာဝိသိကိစ္စလုံးဝကျင်းသွားတယ်ကောင်နော်မှန်ပါဗျာလုံးဝကျင်းသွားတယ်နောက်ပြီးတော့နာဂာမိမဲ့ဖို့ရောက်တဲ့အခါကာလကြတော့ကာမိသန္တာတို့ဇာဝရတို့ဆိုတာကျင်းသွားတယ်ကောင် အဲပြီးတော့စိတ်ပူပန်မှုပုဂ္ဂိုလ်စဒါလည်းကျင်းသွားတယ်အရဟတမေဉာဏ်ရောက်တဲ့ခါကာလကျတော့ဒီတရားတွေအကုန်လုံးကျင်းပါတယ်အဲ့ဒီအကုန်လုံးကျင်းအောင်အထုတ်ဖို့ရပါပဲတကောင်ရနော်ဒါပေမဲ့လို့စစချင်းကတော့အဲ့ဒီနိဝရဏတရားတွေမထိုက်တာအချင်းကျင်းအောင်ဝိသမနာပါအချင်းပယ်နိုင်အောင်လို့ပြုရတယ်။ဟောင်းနေပိန်နေထိုင်နေဖြည့်ရစသည်ဖြင့်သုဇာတိရှိနေတဲ့တွေက လူရင်နေတဲ့မှုစိတ်ကူးတွေပေါ်လာရင်မှတ်ပြီးပယ်လိုက်လူရင်ခေါင်းသာပင်သာမှားလိုက်ဒါကစိတ်ပြည့်စိတ်ဆုံးပေါ်လာရင်မှားလိုက်မှတ်ပြီးတော့ပယ်လိုက်လူရင်ခေါင်းသာပင်သာပြန်ပြီးတော့မှားလိုက်ခေါင်းကသစ္စာနာဝရလည်းသူ့ဘုံမှပုံပြောသွားပါပြီသူကဆောင်းမုတ်တင်နဲ့ပဲပြောသွားတယ်အဲ့တော့ပေါ်တိုင်းပေါ်တိုင်းနိဝရဏတွေသူ့မှပြီးတော့ပယ်တော့နောက်ကြတော့ဒီနိဝရဏတွေမဖြစ်လာတော့ဘူးကောနော်မဖြစ်တော့ဘူးသူကအဲ့ဒါတကယ်လက်တွေ့စမ်းကြည့်မှကိုယ်တိုင်ကိုယ်တိုင်စားကြည့်ရင်ကိုယ်တိုင်တွေ့ရတာလေ စတော့တခါတည်းဒီစိတ်တွေကမနိုင်နိုင်ဘူးဒီကမှလိုက်ဟိုကပေါ်လိုက်ဒီဟိုကမှလိုက်ဒီကပေါ်လိုက်နေဒီစိတ်ကူးတွေကမနိုင်နိုင်ဘူးနောက်ကြတော့ရှိပါများတာပဲအပြင်စိတ်ကူးတွေမရှိတော့ဘူးတခါတော့နော်မှတ်ရတဲ့အာယုံနဲ့မှတ်စိတ်ကလေးတွေတဲ့ကပ်ပြီးတော့တီးနေတာပဲမဇ္ဇာအာယုံကပေါ်လိုက်မဇ္ဇိကလေးကပြီးလိုက်မဇ္ဇာအာယုံကပေါ်လိုက်မဇ္ဇိကလေးကပြီးလိုက်အဲဒီလိုကြီးတဲ့အာယုံနဲ့အပြီးအာယုံနဲ့အပြီးကြီးတဲ့တွဲတွဲပြီးတော့ဖြစ်နေတာကိုတခါတော့နော်အဲဒီလိုဖြစ်ရမှာဟဲ့လား သိစင်ကြတယ်တဲ့နိဗ္ဗာန်ကင်းတဲ့ကသိစင်ကြတော့စိတ်တဝိတ္တုဖြစ်တယ်တဲ့ကောင်နော်ဘုရားထုတ်တယ်ဆိုတာဝိတ္တုခုနှစ်ပါးအစဉ်အတိုင်းပြည့်စုံရတယ်ကောင်သီလဝိတ္တုတဲ့ခြေဥစွာသီလစင်ကြရတယ်ဒါကတော့လူတွေဖို့တော့လွယ်တယ်လို့ဆိုရမှာပါပဲရားများမှာတော့နည်းနည်းဖက်ပါတယ်ရားဖြစ်ခါသာအထုတ်လို့ရှင်တော့ပိုကောင်းနောက်ကြာသွားမှဆိုလို့ရှင်ဒါများဖြစ်ကြရရဲ့ရှိသိနေလို့အဲလူမာတော့ သီလဟာဘယ်ချိန်မဆိုပဲဆောက်တည်လိုက်ရင်သီလစင်ကြယ်နိုင်တာပဲလွယ်ပါတယ်အဲဒီသီလစင်ကြယ်တော့သီလဝိသုဒ္ဓိသီလဝိသုဒ္ဓိဖြစ်ပြီးလို့ရှိရင်သိစင်ကြယ်ရမယ်စိတ္တဝိသုဒ္ဓိဖြစ်ရမယ်စိတ္တဝိသုဒ္ဓိဖြစ်တဲ့ဆိုအခုလိုនិဝရဏတွေမဝင်မတကားပဲနော်និဝရဏတွေဝင်မပေါ်တိုင်းပေါ်တိုင်းနေရှုမှပြီးတော့နေတာနောက်တော့အဲဒီစိတ်ကြီးရဲ့အလွတ်တယ်မဖြစ်ဘူးမှတ်စရာအာယုန်နဲ့မှတ်စိတ်မှတ်စရာအာယုန်နဲ့မှတ်စိတ်သင်ကျဲပြီးတော့နေတဲ့ကောင်ရနော် အဲ9မိနစ်လည်းသင်ကျဲနေတာ10မိနစ်လည်းသင်ကျဲနေတာပဲအဲမိနစ်20လည်းသင်ကျဲနေတာဘာမှမဝင်ဘူးအဲဒီလိုစိတ်သင်ကျဲနေတဲ့ခါကာလမှာရုပ်တရားနာတရားတွေပိုင်းခြားသိရဲ့အဲဒီလိုသိတာကဒိဋ္ဌိဝိသုဒ္ဓိစကားကိုတကားရနော်ဒိဋ္ဌိဝိသုဒ္ဓိတဲ့ယုံနာနှစ်ပါးကိုပိုင်းခြားပြီးတော့သိရတယ် ယုံနာနှစ်ပါးကိုပိုင်းခြားပြီးတယ်ဆိုတာဘယ်လိုသိရတော့ဆိုလို့ရှိရင်အဲဒီယုံနာတို့ရဲ့လက္ခဏာနဲ့ရာသနဲ့သစ္စုပ္ပထာနဲ့ဒါတွေရှုပြီးတော့သိရတာပါပဲတကောင်နော်ဒီကမာရပင်ကကြမှာသိရတာလေလက္ခဏာရာသသစ္စုပ္ပထာနာပရဒါနာဝေဒေနာနာမရူပပရိခောအရိတိဝိတုရိနာမလက္ခဏာရာသသစ္စုပ္ပထာနာပရဒါနာဝေဒေနာလက္ခဏာရာသသစ္စုပ္ပထာပရဒါနာတို့ရဲ့စာဖြင့် နာမရူပပရိသောနာယုံနှစ်ပါးကိုသိသိခြင်းသည်ဒေဒီဝိတုရိနာမဒေဒီဝိတုရိနိဒါကဒီဓမ္မရသင်္ဃာကျသင်ကြားလေ့လာမှုတဲ့ပုဂ္ဂိုလ်တွေဆိုရင်ဒါတွေကနှုတ်တဲ့ရနေတာပဲကောင်ရနော်ဘုန်းကြီးတို့ငယ်ငယ်ရရနေတာသူတို့ကမမေ့ဘူးရတဲ့မမေ့ဘူးကောင်းတယ်မလားကောင်းတယ်တူတူလေးနဲ့သိနေရကြယုတ်တရားနာတရားတွေရှိတယ်ဆိုတာသူ့လက္ခဏာသူ့ရတာသူ့ပြစုပ္ပံကိုသိရတယ်ဒါပဲ ယုတ်ရားနာတရားတွေရဲ့ပယုတ်တင်ချာတွေအရေအတွက်တွေကိုသိဝရလည်းမဟုတ်ဘူးတဲ့တကားမလားမှန်ပါဗျာပုံသဏ္ဍာန်ထေရနဲ့သိဝရလည်းမဟုတ်ဘူးတဲ့ဘယ်လိုသိရမလဲဆိုယုတ်တရားနာတရားတွေလက္ခဏာလက္ခဏာဆိုတာသဘောတရားအရင်းနာမှာပဲတကားမလားနော်မှန်ပါဗျာအရင်းနာမဲ့ဒီသောရဆိုလို့ရှိရင်ပူတဲ့လက္ခဏာရှိရဲ့အဲ့ဒီပူတာလေးသိရမှာပူတဲ့သဘောလေး ခုလိုထိုင်းနေတဲ့အခါမှာတရားထိုင်းနေတော့ကိုအောက်ကပူးနေတာလေးတွေမသင်ကြားဘူးလားတကောင်လားသင်ကြားပါဗျာအဲ့ဒါလေးကိုပူတယ်ပူတယ်ပူတယ်သူစားပြီးတော့ကျွလိုက်လို့ရှိရင်ပူတဲ့သဘောလေးကသင်ကြားတွေ့ရအဲ့ဒါဟာသေသောတာပဲတကောင်လားမှန်ပါဗျာပူတာဒီလည်းနဲ့သေသောပဲသေသောဆိုတာကတော့နာမည်ပဲဓမ္မလောကမိဓာတ်တို့အခိုးဓာတ်တို့အညွေဓာတ်တို့စသည်ဖြင့်ပြန်လဲဒါလည်းနာမည်ပဲ အဲပူတယ်ဆိုတာလည်းနာမည်ပဲတကားပဲနော်အဲကိုယ်တည်းကပူတယ်လို့ရှိတဲ့အခါတကယ်ပူတဲ့သဘောလေးသူကြားတွေ့ရတယ်။ကြောက်တဲ့ကဖြစ်စေ၊ပေါင်တဲ့ကဖြစ်စေ၊ဓမ္မတဲ့ကဖြစ်စေ၊ဒဏီရကပူတာလေးမသင်ကြဘူးလား။သင်ကြပါဗျာ။အဲဒီပူတာလေးကလားသူကပြေသောတာအဖြစ်ပဲ။ဟွန်းအဲဒီသူကဒါကျမ်းဂန်လေး ကောင်းကောင်းနားမလည်တဲ့ပုဂ္ဂိုလ်တွေကရုပ်ဆိုတာဟာပူတာပူသောတာဆိုပေမဲ့ဒါကရုပ်မဟုတ်သေးဘူးအဲပေါက်ပြန်နေတာလေးမှရုပ်ဆိုပြီးသူကဒီလိုဟောတဲ့ပုဂ္ဂိုလ်တွေရှိသေးတာဟုတ်ကောင်အဲ့ဒါကသူတို့ကျမ်းဂန်သဘောနားမလည်လို့ရုပ်တွေအကုန်လုံးကိုသိမ့်ယုံပြီးတော့ပြောမယ်ဆိုလို့ရှိရင်ပေါက်ပြန်တတ်တဲ့သဘောဟာရုပ်ဒီလိုပြောရတယ်ရုပ်တစ်ခုချင်းတစ်ခုချင်းကတော့သူ့သဘောလေးအတိအကျရှိတယ် ဒါကသဘာဝလက္ခဏာခေါ်တဲ့ကောင်ဟုတ်လားအဲ့ဒီသဘာဝလက္ခဏာကိုသိရမှာသဘာဝလက္ခဏာအတိအကျသောသဘာဝလက္ခဏာပစ္စတသဘာဝလက္ခဏာအတိအကျသူ့သဘာဝလက္ခဏာသူ့သဘောနဲ့သူပဲအဲ့ဒီသူ့သဘောလေးအတိအကျကိုသိရမယ်ပထဝီဓာတ်ရဲ့သဘောကရုပ်ဆုံးပဲရုပ်ချင်းရုပ်ချင်းသိရမှုသေးဘူးကောင်နော်ပထဝီဓာတ်ဇာတ်ထဲမှာဉာဏ်နဲ့အဲဒီထဲမှာဉာဏ်နဲ့သဘောလေးသိရမယ်ဒေသောရဆိုတာပူတယ်ပူတဲ့သဘောလေးသိရမယ် ဝါယောဓာဆိုတာထောက်ကံနဲ့တောင်းနှင်းနဲ့တွန်းကံနဲ့အဲ့ဒီသဘောတွေသိရမှာကောင်ဟုတ်လားအဲသူရုပ်အသီးသီးမှာသူအသီးသီးသောသဘာဝလက္ခဏာလေးတွေရှိရဲ့တဲ့သူသဘောပင်ကိုရင်းသဘောလေးတွေအဲ့ဒါလေးတွေသိရမယ်အဲ့ဒါလေးတွေသိပုံနဲ့နိုင်ခင်ကြည့်အောင်လို့ဒီမှာဆောင်မုတ်တော့ပေးထားပါရဲ့อืมတပုတ်လောက်တော့ပြောမှထင်ပါရဲ့ဆိုတော့ဝါယောဓာဤလက္ခဏာရတပိစုပ္ပထံလို့ တောင်းဖို့ကောင်းတတ်တာဝါယောဓာဤလက္ခဏာရာသရာသမှာလည်းအာယုန်ကြီးသလုံးကြည့်တာကသူတို့တွေကဘိုးနေရသေးခြင်းနေရတာပစ္စုပ္ပန်ကလည်းဒီပြည့်တင်ပါနေတယ်အဲဝါယောဓာဤလက္ခဏာရာသပစ္စုပ္ပန်ထောက်ကံတောင်းနေထောက်ကံမှာလည်းပဲကာကာကြီးညာတောင်းမှုကြရတဲ့ဆရာတော်ထောက်ကံတောင်းနေထောက်ကံတောင်းနေရောခြင်းတမီအတ္တမလာပါပဲလား ထောက်ကန်တောင်းနှင်းရော်ချင်းတမီတဲ့ဝါယောဓာဆိုတာဝိထာမနာလက္ခဏာရှိတယ်ဝါယောဓာတုဝိထာမနာလက္ခဏာဝါယောဓာတုဝါယောဓာတုဝါယောဓာတုဝိထာမနာလက္ခဏာထောက်ကန်ညွန့်လက္ခဏာရှိဖြစ်ကြတော်တယ်ထောက်ကန်တယ်လို့ဒီလိုပါတာပြန်ထားပါထောက်ကန်တယ်ဆိုတာကဖြစ်ကြတော်တယ်ပြန်ထားတယ်စာပေကျမ်းဂန်နဲ့သုံးတယ်ဆိုတာ လူတွေအများနာတယ်နေတာကတော့တောင့်တယ်တင်းတယ်ဒီလိုနားလေတဲ့ကောင်ရနော်ရအောင်ဟောလက်ကလေးကိုလက်မောင်းကိုဆန့်တန်းထားလိုက်ဟုတ်လားလူတိုင်းလူတိုင်းဆန့်ကြည့်ရပါတယ်လက်ညှိုးကလေးဆန့်ကြည့်လက်မောင်းဆန့်တန်းကြည့်လာမလာပါပဲလားဒါပြောတယ်သူလုံးမလား ဒါပါပဲလက်ကိုဆန့်တမ်းပြီးလက်ထဲမှာစိတ်ဆိုင်ပြီးလက်ထဲမှာတောက်နေတဲ့သဘောတင်းနေတဲ့သဘောမတွေ့ဘူးလားတကောင်တွေ့ပါဗျာဒါတွေ့တာပဲထောက်ကန်တယ်ဆိုတာတော့ဒီလိုတော့မတွေ့ဘူးတကောင်ပဲဟုတ်လားဒါပေမဲ့လို့အဲဒီတောက်တာတင်းတာကိုပဲထောက်ကန်တယ်လို့ခေါ်ပါတယ် အဲထောက်ကန်ထားတယ်အဲ့ဒါဘယ်မှာသုံးလဲဆိုလို့ရှိရင်အိမ်ညပါမယ်ကြားထောက်တဲ့ခါကျတော့သုံးတယ်တကောင်ရနော်အဲ့ဒီကြတော့သင်ကြားပါတယ်လက်ထဲမှာတောက်နေတဲ့သဘောသင်ကြားတယ်ကျင့်နေတဲ့သဘောသင်ကြားတယ်အဲ့ဒါကိုစာလုံးနဲ့ပြောလို့ရှိရင် ထောက်ကန်တယ်တောက်နေကျင့်တယ်ဆိုတော့ရော့တာလည်းပဲသူ့လောက်မတောင်းနဲ့မတင်းတဲ့ဥစ္စာရော့တယ်လို့ခေါ်ရပါတယ်အဲကြောင့်ထောက်ကန်တောင်းနှင်းရော့ခြင်းတည်းအဲ့ဒါဟာဝါယောဓရဲ့လက္ခဏာပဲတဲ့ကောင်ရနော်အဲ ထိုင်နေထိုင်နေလို့မှတ်နေလို့ရှိရင်ကိုယ်တည်းကတောင့်နေတာတင်းနေတာတွေ့ရင်ဝါရောဓပြီးတာပဲကောင်နော်ဟောင်းနေပိန်နေမှတဲ့ခါလည်းပဲဗိုက်ထဲကနေပြီးတောင့်တာတင်းတာတွေ့ရင်ဝါရောဓလက္ခဏာအားဖြင့်ပြီးနေတာလည်းကောင်ဟုတ်လားဒါမှန်တော့ပြီးခြင်းပဲထောက်ကံတောင်းနှင်းလျော်ခြင်းတမီးရင်းရင်လှရှားရွေသွားရသည်သမှုရိနာရသာရွေရှားရတယ်ရွေရှားရတယ်ရွေစေတတ်တယ်လေးဆိုတာဟာ လေရုပ်တွေဟာသူတို့အားကောင်းလို့ရှိရင်ဖြင့်ရွေ့နေတာပဲမို့လားတကားရွေ့နေတာပဲဒီအားကောင်းလို့ရှိရင်ရွေ့တယ်အာလေတွေသိအားကောင်းလို့ရှိရင်ဖြင့်သစ်ပင်တွေပါလေတောင်မှလှဲ့ပါလားတကားမညာဟုတ်လားတွန်းကန်ပြီးတော့လှဲ့ပါရွေ့ပြီးရွေ့နေတာပဲအဲ့ဒါကိုယ်တည်းကဝါယောဓာလေတွေကလည်းဒီတိုင်းပဲလှုပ်ရှားရတဲ့သဘောရှိတယ်တဲ့လှုပ်ရှားရလှုပ်ရှားတဲ့ဥစ္စာသူ့အလုပ်ပဲတဲ့သာသဆိုတာကိစ္စဝါယောဓာရဲ့အလုပ်ကိစ္စပဲတဲ့ ဝါယောဓာသူအားကောင်းလို့ရှိရင်ရင်းရင်နဲ့လှုပ်ရှားတယ်ရွေ့တယ်သွားတယ်ဒါသူ့အလုပ်သူလုပ်နေတာပဲတဲ့ကောင်ညာဟုတ်လားဟုတ်ပါဘူးခင်ဗျာဒါဖောင်းနေပိန်နေမှတဲ့ခါကလည်းဗိုက်သေးကအဲရွေ့ရှားတဲ့သဘောတွေမသင်ကြားဘူးလားသင်ကြားပါဗျာရင်မဲ့ကိုရွေ့သွားလိုက်အတွင်းမဲ့ကိုရွေ့လာလိုက်အဲ့ဒါရာသနဲ့သင်ကြားတွေ့ရတာတကားပဲဟုတ်လားတွေ့တယ်ဆန်းနေမှတဲ့ခါလဲဒီတိုင်းမဲ့ရွေ့တာတွေသင်ကြားပါတယ်အဲလှမ်းနေလှမ်းနေမှတဲ့ခါလဲခြေောက်ထဲကနေပြီးရွေ့တာတွေသင်ကြားတယ် ကြွတယ်လှမ်းနေချတယ်ဒီမှာလည်းသင်ကြတာပဲကောင်ရဟုတ်လားအဲ့ဒါတွေကရသနဲ့သင်ကြနေတာတဲ့ဘုန်းကြီးတို့ဒီပဋိသန္ဓေရဲ့စိတ်တိုင်းစိတ်တိုင်းလိုက်ရှိနေတာနမတန်ကိုသဘာဝကြတာတကောင်ရဟုတ်လားဒါမှနားမလည်တဲ့ပုဂ္ဂိုလ်တွေကဟာဒါတွေကကျင့်ရတွေပဲဆိုပြီးတော့သူတို့ကပြောနေမန်စင်းလေးကကျင့်ရတယ်မဟုတ်ဘူးဒါမှပရမတ်တွေတကောင်ရဟုတ်လားပထဝီအာဘောတေဇောဝါယောအဲ့ဒီလိုနာမည်တွေကဒါတွေကကျင့်ရတယ်ကောင်ရဟုတ်လား ပထဝီဆိုတာလည်းပဲနာမည်ပဲမြေဆိုတာလည်းနာမည်ပဲပညာသေးကဟုတ်လားအဲဝါရောဆိုတာလည်းနာမည်ပဲလေဆိုတာလည်းနာမည်ပဲကိုယ်ထဲမှာထောက်ကံတာတောက်တာကျင်းတာတွန်းကံတာအာရေရှားတာအဲ့ဒါတွေကတကယ်ဝါယောဓာရဲ့ပရမသဘောတွေတကဟုတ်လားဟုတ်လားမနာနေရကြပါလေသူလိုရပဲတွန်းလျက်ဆောင်းသေးတယ်ဒါပစ္စုပ္ပန်အဘိနိဟာရပစ္စုပ္ပန်နာဆိုပြီးတော့ ကျမ်းဂန်တွေကဆိုထားပါလေဝါယာရဆိုတာဟာတဲ့အဘိနိဟာရကျေစုဆောင်ခြင်းသဘောရှိတယ်အဲရှေ့ဘက်ကိုနောက်ဘက်ကိုသူ့လိုရပဲဆိုတာဝါယောရအလိုရှိရပဲလို့ဆိုလိုပါတယ်ဝါယောရတော့အလိုတော့မရှိပါဘူးတင်စားပြီးတော့ပြောထားတယ်အဲသိတ္တဝါယောဆိုရင်စိတ်လိုရှိရပဲကိုတွန်းကန်ပြီးတော့ရွှေ့သွားနေပါတယ်အဲကြောင့်သူ့လိုရပဲတွန်းနေတဲ့ဆောင်ကြီးတဲ့ဆောင်းတယ်ဆိုရင်ပြင်ဘက်ကိုတွန်းပြီးတော့ဆောင်ရတယ်ပိန်တယ်ဆိုရင်တွန်းဘက်ကိုအဲဆွဲပြီးတော့ဆောင်သွားတယ်တွေးတယ်တွေးတယ်ဆိုရင်တွန်းဘက်ကို အဲဆွဲပြီးတော့ဆောင်းလာတယ်ဆန့်နေဆန့်နေဆိုအပြင်ဘက်ကိုအဲတွန်းပြီးတော့ဆောင်းသွားတယ်အဲကြွရတယ်လှမ်းနေချရတယ်မှတ်တဲ့အခါမှာလည်းရှေ့ဘက်ကိုတခါလဲအဲဒီမှာတွန်းပြီးတော့ဆောင်းဆောင်သွားတာကျုမှနေတဲ့ပုဂ္ဂိုလ်သိချာသင်ကြားတယ်တကားနော်အဲဈဉာလျှောက်လို့မှတ်ကောင်းနေတဲ့ခါများကြခြေထောက်ကိုတခါတည်းသူ့လိုလိုတွန့်တွန့်တွန့်တွန့်ပြီးတော့ပို့နေတယ်လို့ကောယောဂီပုဂ္ဂိုလ်တွေကဒီလိုတွေ့ရတာတကားဟုတ်လားအဲဒါကြောင့်ဘုန်းကြီးကဒါလေးကိုသာနဲ့ပင်နဲ့ညီပါတယ်ဆိုတာကိုနားလည်အောင်လို့ဒီကဆောင်းဖို့ပေးထားတယ် ခိုင်ဒါလေးဆိုကြအောင်လေခောက်ကံတောင်းတင်းရောခြင်းတမီခောက်ကံတောင်းတင်းရောခြင်းတမီသို့ခောက်ကံလှုပ်ရှား၍သွားရသည်သေတံလှုပ်ရှား၍သွားရ လိုရာပဲတွန်းလျက်ဆောင်သည်ဝါယောဓာတိမညာယောဂီဝါယောဓာတိမညာယောဂီဝါ လက္ခဏာနဲ့ရာသနဲ့ပြိစုပ္ပဒါနဲ့သိရမယ်တဲ့။ဘုန်းကြီးတို့ယောဂီတွေကဖောင်းတယ်ပိန်တယ်ကိုွေးတယ်ဆန့်တယ်ကြွတယ်လှမ်းတယ်ချတယ်စသဖြင့်ကိုယ်မူရတဲ့ကျွမ်းမနေတဲ့အခါဒီဝါယောဓာတ်တွေကိုဒီစာပေနဲ့အညီသိနေတာတကားအောင်ဟုတ်လားဓမ္မတန်ကိုသဘာဝကြတာအန်ခိုက်ပဲသိသိရတာဟုတ်လားအဲဝေဒနာပြောကြအောင်ဆိုဝေဒနာလေးရတယ်သင်ကြားတယ်ဒုက္ခဝေဒနာဆိုလို့ရှိရင်တဲ့ အနိဋ္ဌဖုဒ္ဓဘာနုဝနာလက္ခဏာအနိဋ္ဌအလုံးမရှိရတဲ့မကောင်းတဲ့ဆိုးတဲ့အတွေ့တွေကိုခံစားခြင်းသဘောပဲတဲ့အဲ့ဒါဒုက္ခဝေဒနာရဲ့လက္ခဏာပဲတဲ့လက္ခဏာနေရာမှာလည်းရှားလို့ရဘဝနေရာလို့သာသီဓမ္မသာသာသိရှိရတယ်အတွေ့ဆုံးများခံစားရသည်တဲ့ကိုယ်ထဲမှာအဲညောင်းနေပူရဲနားရဲခြင်းနဲ့တိုက်ခဲတယ်ဆိုတော့ ညောင်းတဲ့နေရာလေးစိုက်ပြီးတော့ညောင်းနေညောင်းနေဒီတဲ့နေရာစိုက်ပြီးပူတယ်ပူတယ်နားတဲ့နေရာစိုက်ပြီးနားတယ်နားတယ်အဲဒီလိုသူ့မှတ်တဲ့ခါကာလကိုယ်တဲ့မကောင်းတဲ့အတွေ့နဲ့တွေ့ပြီးတော့မကောင်းတဲ့ခံစားမှုတွေဖြစ်နေတာပဲဆိုတာကျင်းပြီးတော့သိရတယ်တကောင်ဟုတ်လားယောဂီပုဂ္ဂိုလ်ကိုယ်တိုင်တွေ့ရတာဇာနဲ့ပင်နဲ့ဟောနေဝရမလိုပါဘူးသူကသူတွေ့နေတာပဲအတွေ့အကြုံများခံစားရသည်တဲ့ဒါလက္ခဏာနဲ့သင်ကြားနေတာ တရားကုံခံညွှန်းနှွမ်းစိတ်သံယုတ်တာနာမိလာပနာရသံသံယုတ်တာနံရှင်မောရှင်ပဲစိတ်စေတသိက်တရားတို့ကိုမိလာပနာရသံညွှန်းနှွမ်းစေခြင်းကိစ္စရှိသည်အဲဒုက္ခဝေဒနာဖြစ်လို့ရှင်စိတ်အားတွေရော့ပြီးတော့ညှို့သွားတယ်ဟိုပင်မလာလို့ရှိရင်စိတ်ကအာရော့သွားတာပဲကောင်ဟုတ်လားအဲလူတယောက်ဆိုတော့ပေါက်တူးပေါက်တယ်ဆိုတော့ အစတော့အားကောင်းကောင်းနဲ့တခါလဲမြန်မြန်ပေါက်တယ်တခါတော့နော်အားကောင်းတာလေကွာမြန်မြန်ပေါက်တော်တော်ကြတော့ကိုပင်မလာတော့မြန်မြန်မပေါက်နိုင်တော့နှိမ့်မသွားပြီဘူးလားဟောက်တူပေါက်တဲ့ပုဂ္ဂိုလ်ကနှိမ့်သွားတယ်တခါဟုတ်လားအဲအားကသူကယော့လာကိုကပင်မလာတော့ဒုက္ခဝေဒနာဖြစ်လာတော့ဘောဓုပေါက်တာမနှိမ့်သွားပြီနောက်ကြာလို့ရှိရင်မပေါက်နိုင်တော့ဘူးနားကိုနားရတယ်တခါဟုတ်လားတို့တူပဲ ဘာလို့ပဲလုံးနေနေကိုယ်ထဲမှာနာကျင်ကြိုက်ခဲမှုဖြစ်လာလို့ရှိရင်တော့စိတ်အားတွေကရော့ကုန်တာပဲအဲ့ဒါစိတ်အားကုန်ခါညှင်းနှွမ်းစေပြီးအပြင်ညောင်းနေပြီးတဲ့နားလည်းကျင်တဲ့ခါတကယ်ရစပြီးမှတ်နေတဲ့ခါကလားမှန်ရင်မှန်ရင်စိတ်အားတွေရော့ရော့လာတာလေးတွေသင်္ကန်းတွေ့ရတယ်အဲ့ဒါဒုက္ခဝေဒနာကိုရတာနဲ့ပြီးတာပြီးတော့ကိုယ်ရဲ့နှိမ့်ဆက်ခံခဲ့ခြင်းကြီးတဲ့ကာယိကဘာရသစ္စုပ္ပထာနာ ကာယိကကိုယ်ထဲ၌ဖြစ်ပြီးအာဘာရကနှိမ့်ဆက်တဲ့သဘောပဲကိုယ်ထဲမှာစူးလေးစူးနေတာလို့ညောင်လေးစူးနေတာလို့ခံခက်တဲ့သဘောဆိုတာကိုယ်ထဲကဖြစ်ပြီးတော့နှိမ့်ဆက်နေတဲ့သဘောပဲခံခက်နေတဲ့သဘောပဲလို့ယောဂီပုဂ္ဂိုလ်ကသိရတယ်အဲ့ဒါပစ္စုပ္ပန်နဲ့သိတာတဲ့တကားပဲနော်ညောင်နေပူရဲနားရဲကျင်နေကြဲတဲ့စသည်ဖြင့်ရှုနေအဲ့ဒီဒုက္ခဝေဒနာကိုယ်ထဲကသူညာစုနေတယ်လို့ပဲညောင်မြဝင်စုနေတယ်လို့ပဲ နှိမ့်ဆက်နေတဲ့သဘောခံခဲ့နေတဲ့သဘောပဲဆိုတာယောဂီပုဂ္ဂိုလ်ကကိုယ်တိုင်တွေ့ရတယ်အဲ့ဒါဟာကျမ်းဂန်နဲ့အညီပြည့်စုံရာတွေ့နေတာတကားအောင်နော်အဲ့ဒါကိုနားလည်အောင်လို့ဘုန်းကြီးကဒီမှာဆောင်းပုဂ္ဂိုလ်ဒုက္ခဝေဒနာဆောင်းပုဂ္ဂိုလ်လည်းပြေးထားပါတယ်အတွေ့အကြုံများခံစားတာဒီဆရာကုံခံညှိုးနှွမ်းစေပြီးကိုယ်ရဲ့နှိမ့်ဆက်ခံခဲ့ခြင်းဒီကိုရှင်ရဲ့ဒီနဲ့အများယောဂီအဲမဆိုပါနဲ့လည်းနည်းနည်းပြီးကြတာစိတ်ရဲ့လက္ခဏာရတာပြည့်စုံတာလို့ပြီးပုံလေးကိုပြောမှာအဲစိတ်ဆိုတာ အာရမဏဥဇာမနာလက္ခဏာအာယုံကိုသိခြင်းသဘောရှိတယ်အာယုံကိုသိတာဟာသူ့သင်ကိုရင်းသဘောပဲဒါလက္ခဏာပဲကောင်းတယ်ပိန်တယ်ခိုင်တယ်သိတယ်စသည်ဖြင့်မှတ်နေရင်စိတ်ကူးလေးပေါ်လာတာအဲ့ဒီစိတ်ကူးလေးမှတ်လိုက်တဲ့အခါဒီစိတ်ကလေးကအာယုံကိုသိတဲ့သဘောပဲဆိုတာသင်ကြားတယ်ကောင်နော်မြင်တယ်မှတဲ့အခါမြင်သိတဲ့သဘောလေးဟာမြင်ရတဲ့အခြင်းကိုသိသွားတဲ့သဘောပဲအာယုံသိတဲ့သဘောပဲကြားတယ်မှတဲ့အခါနဲ့နားကနေပြီးအတန်လေးကိုသိသွားတဲ့သဘော ဘယ်ဟာဒီလိုစိတ်ပြည့်တဲ့ဒီတိုင်းတိုင်းမှစိတ်ကလေးကအာယုံကြီးကိုပြည့်ပြည့်ကပ်ပြီးတော့အာယုံကိုသိတဲ့သဘောဟာယောဂီပုဂ္ဂိုလ်ညာနဲ့ရှင်းရှင်းလင်းလင်းသိရတာတကားဟုတ်လားအာယုံသိတော့သဘောရှိအဲ့ဒါစိတ်ရဲ့လက္ခဏာကိုအဲစိတ်ကိုလက္ခဏာအားဖြင့်သိနေတာတဲ့ပုပ္ပင်္ဂမရတံခေါင်းဆောင်ဖြစ်သွားခြင်းလက္ခဏာရှိပုပ္ပင်္ဂမစိတ်ဆိုတာ တွေ့တာသွားစေတသိက်တွေကနောက်ကလိုက်တယ်လို့ပဲသင်ရတယ်တဲ့။မှာသင်စိတ်ကတော့စိတ်နဲ့စေတသိက်ဆိုတာဒီလိုနဲ့ဖြစ်တာပါပဲ။ဒါပဲမဲ့လို့စိတ်ကရှိကသွားနောက်ကလိုက်တယ်လို့သင်ရတာတဲ့။မြင်ရဆိုတာတော့မြင်တဲ့စိတ်ကရှိကဖြစ်ပြီးတော့နောက်ကစိတ်ကူးတွေကမြင်ရတဲ့အာယုံကောင်းရင်ကောင်းတယ်လိုက်မကောင်းရင်မကောင်းတယ်လိုက်စိတ်ကူးတွေနောက်ကမပေါ်ဘူးလားပေါ်ပါဗျာဟောတယ်ကြားတာလည်းထို့တူပဲသနာနေပြီးကြားလိုက်ကြားပြီးတဲ့စိတ်ကလေးဖြစ်ကြားပြီးတဲ့စိတ်ကလေးဖြစ်ပြီးတော့အဲဒီ ကြားတဲ့အပန်ကောင်းကောင်းနဲ့မကောင်းမကောင်းတဲ့စိတ်ကူးတွေနောက်ကလိုက်လာတယ်တကောင်ဟုတ်လားအဲဒီလိုပဲနာညာကလည်းပဲနာပြီးပြီးနောက်ကလိုက်လာတာပဲစာတိယာကလည်းအရာဓာတ်တွေပြီးပြီးတော့စိတ်ကူးတွေနောက်ကလိုက်လာတယ်တွေးတိယာကလည်းတွေးတိတွေပြီးပြီးတော့နောက်ကစိတ်ကူးတွေလိုက်လာစိတ်ကူးစဉ်းစားကြံပြီးတဲ့နေရာမှာလည်းစိတ်ကစိတ်ကူးကစိတ်ကူးနောက်ကနေပြီးတော့လောဘဖြစ်လိုက်ဒေါသဖြစ်လိုက်နောက်စိတ်တွေကနောက်ကလိုက်လာတယ်တကောင်ဟုတ်လားအဲဒါကြောင့်ကောင်းဆောင်လားရှင်းသွားရပြီးတော့မှတ်တိုင်းမှတ်တိုင်းကသိကူတယ်စဉ်းစားတယ်ကြံစည်တယ်မြင်တယ်ကြားတယ်စသဖြင့်မှန်ရင်မှန်ရင်နဲ့ ရှေ့ကစိတ်စိတ်ကလေးဖြစ်သွားရင်နောက်ကနေပြီးတော့လောဘတို့ဒေါသတို့မောဟတို့ကနောက်ကလိုက်လာတယ်ဆိုတော့ဗဒာတတိတွေကုသိုလ်တရားတွေနောက်ကလိုက်လာတယ်လည်းရှိပါတယ်အဲ့ဒါတွေယောဂီပုဂ္ဂိုလ်ကကိုယ်တိုင်တွေ့ရတယ်ဒါကြောင့်ကောင်းဆောင်အလားရှိသွားရသည်ပြည့်စုံနေစထတာဖြစ်သည်အဲယောဂီပုဂ္ဂိုလ်မှာကောင်းနေတဲ့ခါကျတော့စိတ်ကူးတွေမှားလိုက်ပြည့်စုံဆုံးနောက်ပြည့်ဖြစ်တာပဲတကောင်ရနော် မြင်တယ်မှလိုက်မြင်ကြည့်ပြီးရင်စိတ်ကူးတဲ့စိတ်ကလေးဖြစ်အဲ့ဒါလည်းသိတာပဲကြားတယ်မှလည်းကြားပြီးနောက်စိတ်ကူးတဲ့စိတ်ဖြစ်အဲ့ဒါလည်းသိတာပဲစိတ်စိတ်ပြီးနောက်စိတ်စိတ်စိတ်ပြီးနောက်စိတ်ဒီလိုဆက်ပြင်လာဖို့တကောင်ဟုတ်လားဟိုးညီသဒ္ဒနာညာအထက်ပိုင်းကြီးရောက်တဲ့ခါကျတော့သိရှင်းပါလေအဲ့ဒီကြတော့စိတ်ကြီးတယ်မှနေလို့ရှိရင်ပြီးရဲ့ပြီးရဲ့ပြီးရဲ့ဆိုစိတ်စိတ်ကလေးပြီးပြီးကြောက်တာနောက်စိတ်ကလေးပြီးပြီးကြောက်တာနောက်စိတ်ကလေးပြီးပြီးကြောက်တာနဲ့စိတ်ရဲ့ဒင်သားကြီးသွားတာပရိသီလေးတွေများဟိုပရိကုံပရိသီတဲ့ပြီးပရိသိတဲ့ပုံကောင်များပရိသီတဲ့ပြီးခါတဲ့ ကြနေတယ်လို့ပဲတကားမဟုတ်လားအဲ့ဒါယောဂီပုဂ္ဂိုလ်ကကိုယ်တိုင်တွေ့ရတယ်အဲ့ဒါဟာစိတ်စိတ်နဲ့စပြီးနောက်စိတ်တွေဖြစ်နေတာပဲဒါကစိတ်ရဲ့သစ္စုပဋ္ဌာန်ကိုသိတာတဲ့တကားဟုတ်လားဘုန်းကြီးတို့ယောဂီတွေကဒီတိုင်းကြည့်တာပဲကျမ်းဂန်နဲ့သိညီတာဟုတ်လားစကားကအရာသုံးစကားနဲ့ပြောနေတာအတိကကျမ်းဂန်နဲ့တစ်ခါတစ်ခါတည်းညီနေတာတကားဟုတ်လားအဲ့ဒါနားမလည်တဲ့ပုဂ္ဂိုလ်တွေကတော့ ပြညာတွေပြညာတွေဆိုကြသူတို့ပြညာလည်းပြီးတာမဟုတ်ဗရမလည်းပြီးတာမဟုတ်ဘူးတကောင်ဟုတ်လားအဲဒီလိုပုံကိုယ်တွေကဒီလိုပဲသူတို့ပြည့်တင်ပြောနေတာသူတို့အကုသိုလ်တွေဖြစ်နေတာပါပဲအမှန်စင်စစ်ကတော့ကိုယ်တည်းဖြစ်တဲ့သဘောတွေဖြစ်တဲ့တိုင်းလိုက်ရှိလို့ရှိရင်ဖြင့်တဘာဝအကြဆုံးပဲတကောင်ရဟုတ်လားဘုန်းကြီးကတတိကနိယဒီလိုပဲဖြစ်တဲ့တိုင်းနဲ့ယူပါတယ်နာကောင်းပါတယ်အဲ့ဒါ စိတ်ကိုလက္ခဏာနဲ့ရာသနဲ့သစ္စုပ္ပထာနဲ့ပြီးကုန်တယ်အဲစိတ်စိတ်နဲ့စပြီးနောက်စိတ်တွေထထဖြစ်နေတယ်ပြီးလို့ရှိရင်ပရိသေရောစုရီရောဆိုတာတွေလည်းသဘောပေါက်သွားတယ်တကောင်နော်အဲနောက်ဆုံးမှသိတယ်ဆိုတာလည်းတခြားမဟုတ်ဘူးခုပြုတ်နေတဲ့စိတ်ကလေးမျိုးစဉ်းစားနေတဲ့စိတ်ကလေးမျိုးပျောက်သွားတာပဲဘဝအသစ်ဖြစ်တယ်ဆိုတာလည်းတခြားမဟုတ်ဘူးခုရှိတဲ့စိတ်စဉ်းစားတဲ့စိတ်ကလေးမျိုးအသစ်ဖြစ်လာတာပဲစိတ်စိတ်ဆုံးနောက်စိတ်ဖြစ်စိတ်စိတ်ဆုံးနောက်စိတ်ဖြစ်အတူတူပဲ ယခုဘဝမှာမြင်ပြီးရင်စဉ်းစားတဲ့စိတ်ဖြစ်ကြားပြီးစဉ်းစားတဲ့စိတ်ဖြစ်သိစိတ်ပြီးနောက်စိတ်ဖြစ်တယ်လို့ပဲသိတဲ့အခါကာလနဲ့နောက်ဆုံးသုရိစိတ်ဆိုတာလေစိတ်ကလေးဆုံးတာနဲ့ဘောပရိဒေစိတ်ဆိုစိတ်ကလေးသိဖြစ်တာဒါကိုဘဝပြောင်းတယ်လို့ခေါ်တာပဲမှန်စင်စစ်တော့သိစိတ်ဆုံးနောက်စိတ်ဖြစ်သိစဉ်များရှိတာပဲလို့ဆိုတာယောဂီပုဂ္ဂိုလ်တွေကကိုယ်ပိုင်ဉာဏ်နဲ့သိရတယ်တကားမဟုတ်လား အဲဒီလိုသိအောင်လို့ပဲအခုသိတယ်ခြေတိုင်းခြေတိုင်းနဲ့လိုက်မှတ်နေရတာတကောနော်မှန်ပါဗျာအဲဒါလေးတော့တစ်ခေါက်ဆိုလိုက်ကြပါအောင်နော်အာယုံပြီးတော့သဘောရှိပြီကောင်းဆောင်အလားခြေသွားရသည်ခြေစိမ့်နဲ့စတတ်တာဖြစ်ပြီးစိတ်တရားမှတ်သားများရောပြီအဲ့ဒါ ကនិဝရဏကျင်းလို့စိတ်တဝိတ္တုဖြစ်တဲ့အချိန်မှာဒီတိုင်းဒီတိုင်းရှိရတဲ့အာယုံနဲ့ရှိတဲ့စိတ်ကလေးတွေသဘောတရားတွေလက္ခဏာနဲ့ရာသနဲ့ပြစ္ဆုပ္ပထာနဲ့ပြီးရဲဆိုတာကိုသဘောပေါက်အောင်ဘုညာဒီသံဃာကလေးတွေသိထားပါတယ်။ဖောင်းတယ်လို့မှတ်တဲ့ခါကလားဖောင်းတက်လာတဲ့သဘောကတစ်မျိုးမှတ်ပြီးတဲ့သဘောကတစ်မျိုးဒါလေးနှစ်ခုပဲသင်ကြား။ မူလအစတုန်းကဆိုလို့ရှိရင်တော့ဖောင်းနာနဲ့ပြည်ရမကွဲဘူးတကောင်ဟုတ်လားဖောင်းတဲ့ဘိုက်ကလည်းပဲငါပဲပြည်ရင်သာလည်းငါပဲဒီလိုထင်နေတယ်တွေးတယ်တွေးတယ်မှလို့ရှိရင်တွေးတဲ့လက်ကလည်းငါပဲပြည်တဲ့စိတ်ကလည်းငါပဲတယောက်တည်းပဲဒီလိုထင်နေတယ်ကြွရတယ်လှနဲ့ချရတယ်မှရင်လည်းခြေလမ်းကလည်းပဲငါပဲပြီးတာကလည်းငါပဲရောက်ခဲ့ပဲဘယ်လိုထင်းနေလဲတကောင်ဟုတ်လားဟုတ်ပါဘူးဟော စေတဝိတ္တိစိတ်ဆင်တဲ့စိတ်ဆင်ကြတဲ့အချိန်မှာတော့မှားရတဲ့အာယုန်နဲ့မှားတဲ့စိတ်ကရောလို့ကုန်မရဘူးတကားမရဟုတ်လားဖောင်းတယ်လာရင်ဖောင်းတယ်လာတယ်တောင်းတဲ့သဘောတင်းတဲ့သဘောတွန့်ကန်တဲ့သဘောလှူရှားတဲ့သဘောကရုပ်ကတခြားပဲမှတ်သိနေတဲ့စိတ်ကြီးကတခြားပဲနှစ်ခုနှစ်ခုဖြစ်လာတဲ့ကောင်ဟုတ်လားသူယောဂီပုဂ္ဂိုလ်ကသူကပြောတယ်သူတို့စောစောကလည်းသူတို့အဲဒီတော့ဘုန်းကြီးတို့ကလည်းပြောမှသာပါဘူးလူကမှပြောမှသာဘူး အဲသူတို့ကသူတို့ပြောလာတယ်အစကဗျာတဲ့တတိတော်ကတော့မှတ်တိုင်းမှလည်းမှတ်ရတဲ့အာယုံမှတ်ပြီးတော့တစ်ခုတည်းအောင်းမိမလားတယောက်တည်းဖြစ်နေတာတဲ့အခုနှစ်ခုနှစ်ခုဖြစ်နေတယ်ဗျာအာယုံကပေါ်လာတဲ့အာယုံကတစ်ခုပြီးတဲ့စိတ်ကတစ်ခုနှစ်ခုနှစ်ခုဖြစ်နေတယ်ရောလို့ကိုမရဘူးဒီလိုကိုပြောတာကောင်းတယ်ဟုတ်လားအဲ့ဒီအချိန်မှာအများအားအသက်ရှင်နေတဲ့ပုဂ္ဂိုလ်တ attva ရဲ့လို့အသက်ရှင်နေတဲ့အကောင်ရဲ့လို့မရှိဘူး သိရတဲ့အာယုနဲ့သိတဲ့စိတ်ဒါလေးနှစ်ခုတည်းရှိတယ်ဆိုတာကိုယ်ပိုင်ညာနဲ့ရှင်းပြီးတဲ့တကားအောင်နော်အဲ့ဒါနာမရူပပိစိရညာခေါ်တယ်နာယုတ်ပိုင်းခြားပြီးတာတဲ့အဲ့ဒီလိုသိပုံကိုမြတ်စွာဘုရားဟောတဲ့သုတ်တန်ဒေသနာတော်တွေမှာဥပမာနဲ့ပြထားတဲ့ကောင်ရနော်ဘယ်လိုပြတယ်လဲဆိုတော့ဝေလူရိယခေါ်တဲ့ကြောင်ငယ်ရဲ့ယရနာရှိရဤဝေလူရိယကပါဠိကြောင်ငယ်ရဲ့ဆိုတာဗမာပြန်နဲ့ကြောင်ငယ်ရဲ့ဆိုကြောက်ရှိတယ်တဲ့ဒါကတော့ကြောက်ရောင်းဝယ်ကြည့်နေတဲ့ ဂုဏ်တွေမှာလည်းအထက်တန်းကြတဲ့ဂုဏ်တွေမှာပြည့်နေကြအောင်နော်။ကြောင်ငယ်ပဲခွန်ကြီးကမေးကြည့်ရှိတဲ့ပုဂ္ဂိုလ်တွေကြားတယ်။ခွန်ကြီးတို့ကတော့စာရဲတွေကဟာလေးလာပါရတယ်မေးထားတယ်နားလေတဲ့ပုဂ္ဂိုလ်တွေမေးထား။ကြောင်ငယ်ကစာစိမ့်စိမ့်ကြောင်ကြောင်ကြောက်ကလေးတွေတကားမယ်ဟုတ်လား။အဲဝါးစိမ့်အောင်လည်းရှိတဲ့စိမ့်ပြီးပြီးနေတဲ့ကြောက်ကလေး။အဲကြောင်ငယ်ဆိုအဲ့ကြောက်ကလူတိုင်းလူတိုင်းမကြည့်ဘူး။ဒါကြောင့်ခွန်ကြီးကပြည့်တယ်တဲ့အာရုံမှာတွေ့ရမှာ။သာသာဘုရားကတော့အဲ့ဒီအမြတ်ဆုံးဆိုတဲ့အနေနဲ့ဝိလူရိယကြောင်ငယ်ပဲကိုဥပမာပေး။ ဘုန်းကြီးကတော့အများနာလေတာပြီးမှပြင်မနားမလဲတာဥပမာပြင်ဥပမာကထက်အဲတော့မိုးဘုတ်ကထွက်တဲ့ကြောက်ကြီးကတော့ဒီတိုင်းဒီတိုင်းရှိတယ်မဟုတ်လားတကားဟောလက်စုပ်ကလေးတွေကိုထားကြတာဒီတိုင်းလိုပဲရှိပါတယ်အဲဒါကြောင်းဤပရမညာယရနာလေးရှိရပြီတဲ့ကြောင်းဤပရမညာလေးဟုတ်လားလက်ပေါ်တင်ထားတာနော်အဲဒီကြောင်းဤကြီးလေးမှာအပေါက်ကလေးလည်းဖောက်လိုက်ပါဦးနဲ့ပေါက်ကလေးဖောက်ပြီးပြီလားနော် ပေါက်ကလေးဖောက်ပြီးတော့အဲ့ဒီကျိုးလေးလည်းပြီးထားလိုက်ပါအောင်တဲ့ကျိုးလေးပြီးပြီနော်စိတ်ကြီးနဲ့စိတ်ကြီးနဲ့ဒီမှာဖြစ်မှာတကောင်ဟုတ်လားကြောက်ကလေးကအနီးကြောက်ကလေးမှာအပေါက်ကလေးကလည်းထောက်ထားတယ်အဲ့ဒီတည်းကျိုးလေးကလည်းပြီးထားတယ်ဟုတ်လားပေါ်ပြီမလားပေါ်ပြီကြောက်ရယ်ပေါက်ကလေးရယ်အဲ့ဒီတည်းကျိုးလေးလည်းပြီးတာအဲ့ဒီကျိုးကကြောက်ကအနီးဆိုတော့ကိုကျိုးကအနီးတော့နေရာမပြောက်ရောနေတယ်အဲ့ဒါအဝါတို့အပြာတို့ အဲအသိဉ္တို့အဲဒီတော့ကျိုးလေးပြီးတော့တကောင်နော်မှန်ပါဗျာအဲကြောက်ထဲမှာအဝါအပြာသိကျိုးလေးပြီးတာမျက်စိကောင်းတဲ့လူလည်းဝါပေါ်တင်ပြီးကြည့်ပါတဲ့ကြောက်ကလေးနဲ့ကျိုးလေးကွဲနေပြီဘူးလားတကောင်ကွဲနေပါဗျာမျက်စိကောင်းရင်ကွဲတယ်မျက်စိမုံရင်တော့ကွဲကြမှာကွဲမယ်မျက်စိကောင်းလို့ရှိရင်ကြောက်ကတစ်ချာကျိုးကတည်းကကြောက်ကလည်းကျိုးမဟုတ်ဘူးကျိုးကလည်းကြောက်မဟုတ်ဘူးမဟုတ်လားတကောင်ဟုတ်ပါဘူးဗျာအဲကျိုးလေးကကြောက်သေးဝင်နေတာလည်းပဲမသင်ကြားပဲဘူးလား သင်ကြားတယ်အဲ့ဒါလိုပဲတဲ့ကျွမစရာရုပ်အာယုံကသုံးမြောက်ပါရားကျွမပြီးသိနေတဲ့စိတ်နံတရားကတရားကျွမစရာရုပ်အာယုံကကြောင်းနေပြီကျွမပြီးသိနေတဲ့စိတ်ကကျိုးနေပြီကျိုးကကြောက်တဲ့ဝင်နေတယ်လို့ပဲသိနေတဲ့စိတ်ကလည်းပဲမှတ်တိုင်းမှတ်တိုင်း ရှုမှတ်စရာအာယုံကြီးကိုပြည့်ပြည့်ပြီးကနေတာကိုတကားမင်းဟုတ်လားရုပ်ပုဂ္ဂိုလ်ဘယ်တော့သင်ကြတော့ဆိုတော့ဓာမိအောင်လေးများထိုးလိုက်တယ်လို့ပဲတဲ့ဖောင်းတယ်ဆိုဖောင်းတာပြီးတခါလဲအတူကြီးလေးပြည့်ပြီးတော့ကပ်ပိန်တယ်ဆိုပညာကြီးကျွရတယ်၊နှမ်းတယ်၊ချရတယ်ဆိုအဲ့ဒီကိုပြည့်ပြည့်ပြီးကပ်လို့ကကျွရပြောတယ်ရောင်လေးနဲ့တောင်မှသင်တယ်တကားနော်အဲ့ဒါကြောင့်ဖောင်းတယ်လို့မှတ်တဲ့အခါကလားဖောင်းတယ်လာတဲ့ရုပ်ကတရား ကောင်းတယ်လို့သိတဲ့စိတ်ကဘုရားကောင်းတယ်ကောင်းတဲ့သဘောကကြောက်နေတူသည်ကောင်းတယ်လို့သိတာလေးကကျိုးနေတူသည်ကျိုးကကြောက်ထဲမှာဝင်နေတယ်လို့ကောင်းတယ်လို့မှတ်တိုင်းမှတ်တိုင်းမှတ်ပြီးရဲ့စိတ်က ဟောင်းတဲ့ရုပ်အာယုံကြီးကိုပြေးပြေးပြေးကလေတော့ဒီဝိယဝါသတရားဟုတ်လားအဲပိန်နဲ့ထိုင်နဲ့သိရကိုယ်ရဆန့်နဲ့ကြွရဲလှမ်းနဲ့ဘုံဒီလိုကြီးတဲ့တဲ့ကောင်ဟုတ်လားရုပ်ကမှတိုင်းမှတိုင်းဟာရုပ်အာယုံကတရားမှတ်ပြီးတာကတရားဒီလိုကွဲနေတာပဲတဲ့အဲဒါမြတ်စွာဘုရားဟောတဲ့နာမရူပပရိစ္ဆေဒညာနာယုတ်ပိုင်းခြားပြီးဘုံဒါတော့နော်ဒါကဘုရားဟောပါဠိတော်ကြီးတည်းရဲ့ရှိပါတယ် မနာရှင်းပါဘူးဘုန်းကြီးယောဂီပုဂ္ဂိုလ်တွေနဲ့သိကြရတယ်အဲယောဂီပုဂ္ဂိုလ်တွေမှာဒီတိုင်းပဲမှားရတဲ့ရုပ်အာယုံကတခြားမှတ်ပြည့်စိတ်ကပြည့်ဒီလိုကွဲကြပြီးတော့လာတယ်အဲဒီလိုကွဲကြလာတဲ့ခါကာလမှာဒီရုပ်နဲ့ဒီသိတဲ့စိတ်ဒါရှိတာပဲဒီထဲမှာအသက်ရှင်နေတဲ့ငါးကောင်သူကောင်တရားကောင်လို့မရှိဘူးယုံနာနှစ်ပါးများလားရှိရဲ့ပြီးဇေယျယုံနဲ့ပြီးရဲ့စိတ်ဒါပဲရှိရဲ့ဆိုတာ ကိုယ်ပိုင်ညာနဲ့ရှင်းသိတာကိုတကားဟုတ်လားအဲ့ဒါနာမရူပပရိစ္ဆေနာခေါ်တယ်နာယုတ်ပိုင်းခြားသိတာတဲ့ဒီနေ့တော့နာမရူပပရိစ္ဆေညာတော့ရအောင်ပါပဲကောင်ဟုတ်လားအဲရှင်းနိုင်ကြည့်ရနေတော့ပုံတော့ကြာမိုးရွာနေလို့ချင်းကိုယ်ကပြင်းနေမနေ့ကမိုးရွာတော့တရားနာတဲ့ပုဂ္ဂိုလ်တွေဆိုအားလုံးပါပြီနဲ့ဘယ်လိုလုပ်ပြန်ရပါမလို့အောင်လို့တော့တော်ကြီးကနေ့လာဝန်ညာကြီးကတော်ကြီးကတတ်ပြီးတော့ကောင်းတယ်။ရိယာဝါဒဆိုတာအရိယာတို့ဓမ္မလာဝန်ညာကြီးပါပဲ။ ဒါဝင်ကြသတိကောင်းပါဘူးအဲဒီတော့ခေါင်းကလည်းဒီသနာဝရကပြုဝမှပုံလည်းပြောသွားပြီအဲဘုန်းကြီးကလည်းပြုဝမှပုံတွေတော်တော်သုံးပါပြီတော့နော်ဘုံနဲ့ပြင်ခုနာရုပ်ပိုင်းချပြီးတော့ဥပမာနဲ့တကွာအမှန်တရားရှင်းပါလား နားတောင်တဲ့ပုဂ္ဂိုလ်တွေရှင်းနေတယ်ရှင်းနေတယ်ရှင်းတာပဲမြတ်စွာဘုရားဟောတဲ့ဥပမာသိကောင်းတယ်နေပူတဲ့အခါလည်းမပူရအောင်တဲ့အခါလည်းမဆွေရအောင်အဲဒီလိုနာမရူပပရိစ္ဆေညာနဲ့စပြီးအစဉ်တိုင်းဝိပဿနာဉာဏ်နဲ့သူ့ဟာသူတက်တာကမှနော်နောက်ရင်ဒါလို့ရှင်းအကြောင်းနဲ့အကျိုးပိုင်းခြားပြီးတော့နောက်တော့မှတိုင်းမှတိုင်းဖြစ်ပြီးကောက်ပြောက်ဖြစ်ပြီးကြောင်းနဲ့အဖြစ်ပြက်ကလေးတွေကနာလည်းကအနိစ္စဒုက္ခအနတ္တတွေကိုယ်ပိုင်ဉာဏ်နဲ့သိတယ်ကောင်နော်အဲဒါမျိုးတွေကကြတော့ခေါ်ရတယ် မေတ္တာကအနာတ္တလိုပဲဝိပဿနာဉာဏ်နဲ့သင်နိုင်ပြက်ပြီးတော့အရိယာတို့နေရင်ဆိုတာလည်းနာကောင်းပါလေ။သံဃာဘေးရနေပြက်ပြီးတော့နောက်ဆုံးကြပြီ။ယုံနာသင်္ခါရကြီးနဲ့နိဗ္ဗာန်မျက်မှောက်ပြုတယ်တဲ့သောတာပတိမေဖို့ရောက်အဲဒီရောက်တဲ့အခါပြင်းပြတယ်လေဒီလိုသူ့ကိုဆဲရတာပဲနော်။နောက်တခါဆက်ပြီးရှုမှလို့ရှိရင်ဉာဏ်ရည်လည်းကံပရာကြီးနဲ့ပို့ရောက်အဲဒီမှာလည်းပြင်းပြတယ်လေဒီလိုဆဲတယ်။ ဆက်ပြီးရှိတဲ့ခါကလာနာရင်းနဲ့ကိုရောက်ရင်ပဲတင်တယ်ပဲပဲဒါတော့နားရှင်းကြပါလေမသိနိုင်ဘူးဓမ္မအယုံတွေဒါရမေတ္တမှုမရှိဘူးဇာဝရစိတ်ဆုံးတွေပါလိမ့်မရှိတော့ဘူးသိပြီးရှင်းတယ်ကောင်နော်အဲနောက်ဆုံးဆက်မှလည်းကျင်းဝိပဿနာဉာဏ်ကျင့်တာပြည့်စုံတဲ့ခါကျတော့အရဟတမေရတ်ကိုရောက်တယ်အဲဒီနည်းနဲ့မေလေးပါးကိုလေးပါးအရှင်နဲ့တက်ပြီးသွားအောင်အာထုတ်ကိုရပြီးအရိယဝါဒတရားကဟောတာပဲကောင်နော်မှန်ပါအရိယဝါဒရှင်ထဲမှာနေလို့ဘုန်းကြီးဟောတယ်ပါဘာလို့ပြီးခဲ့တော့ ဒါကြောင့်မြတ်စွာဘုရားကဧကာရခောတကူသောစံချက်ပြရမယ်ဆိုပြီးပြီတော့နော်။အရိယဝါဒနေ။ဒေယမိဂါဆိုတဲ့သိချလက်ချလုံးသူရာပတ္တိနောဒေဝရမိယာလည်းပြီးခဲ့ပြီ။အရိယဝါဒတရားတွေသင်္ကင်္ဂဝိသေယနဲ့အင်္ဂါ၅ပါးပဲဆိုတာလည်းပြီးခဲ့ပြီ။သုံးခုတော့ပြီးပြီတော့နော်။မှန်ပါဗျာ။ဉာဏ်က9ခုပြီးပြီ။ပါဠိလေးပြော။ဒါဒီ9ခုထဲမှာသလင်္ကသမန္နာတော့အင်္ဂါ6ပါးနဲ့ပြည့်စုံတယ်ဆိုတာ။ဝါဒတရားတော်မြတ်စွာဘုရားဝိပဿနာနဲ့နာမယုပပရိစ္ဆေနာနာယုတ် ဆရာတွေကဘိုင်းချပြီးကြည့်ပုံကစပြီးတော့ပြောလာနော်အဲ့ဒါငင်္ဂါ၆ပါးနဲ့ပြည့်စုံပုံပြောင်းပြောရမှာတကားဟုတ်လားငင်္ဂါ၆ပါးကဘယ်ကြမှာပြည့်စုံမှာတော့ဆိုသင်္ခါရုပ္ပခာဉာဏ်ကြမှာပြည့်စုံမှာအဲ့ဒါဝိပဿနာဉာဏ်နဲ့အရှင်းတိုင်းပြောရတယ်ဘုန်းကြီးတို့ကတော့ဉာဏ်ရှင်နဲ့ပဲပြောလို့ရတယ်ဒီတိုင်းဉာဏ်ရှင်မပါဘဲနဲ့ အဲဘယ်လိုရှိလိုက်နိဗ္ဗာန်ရောက်တယ်အဲ့ကိုရောက်တယ်သောတာပန်ဖြစ်လို့တရားဖြစ်တယ်အဲ့ဒါတွေဘုန်းကြီးကမပြောနိုင်ဘူးကွာဝိပဿနာဉာဏ်ရှင်နဲ့မှညာဘုရားစစ်သေးပြီးညာရှင်နဲ့မမကနာတက်ပြီးတော့သွားတော့မှအရိယာမေဖို့ညာရောက်တယ်လို့ဘုန်းကြီးကဒီလိုကြည့်ကြကြဒီစပါတယ်ကွာနော်ဒါကြောင့်ဉာဏ်ရှင်ဟောရမှာညာဝါကအရိယာတွေဟောပါတယ်ဒီနေ့နာမယောဂိစ္စညာ ဒါအစဆုံးပဲတကောင်နော်။ဒါရုပ်ပိုင်းခြားပြီးတော့ဒီလိုကြည့်ရတယ်။မှတ်တိုင်းမှတ်တိုင်းရုပ်ကိုကတရား။မှတ်ရတဲ့ကြည့်ရတဲ့ရုပ်ပိုင်းမှတရား။မှတ်ပြီးတဲ့စိတ်ကတရား။အဲဒါနဲ့ခုရှိတာပဲ။ဒီပြင်ပုဂ္ဂိုလ်တ attva ကောင်လည်းဆိုတာမရှိဘူး။အသက်ရှင်နေတဲ့ကောင်ရဲ့ဒီထဲဘာမှမရှိဘူး။သိစရာအာရုံရုပ်နဲ့သိနေတဲ့စိတ်ဒါရှိတာပဲဆိုတာ။ကိုယ်ပိုင်ညာနဲ့ရှင်းပြီးတဲ့အချိန်မှာနာမရူပပစ္စည်းညာဒိဋ္ဌိဝိသုဒ္ဓိအတ္တဆိုရှင်းသွားပြီ သေးတယ်ကောင်ရနော်ဒီရိယဝါဒအခြေလောက်ပဲရှိသေးတယ်ဒီခြေကနေရကြမှာဒီခြေကချိုးကြလို့ရှိရင်တော့ဝိပဿနာဉာဏ်နဲ့သင်တိုင်းတက်ပါတယ်ဒီခြေကချိုးကြလို့ရှိရင်တော့ အဲဝိပဿနာဉာဏ်လည်းမတက်နိုင်ဘူးကောင်းရနော်အဲဒါသိနေတယ်သာယာသိတိညာသာယာဝိသိတိဤလိုသိညာသာယာဝိသိတိညာဖြစ်ပုံတော့တုံကြီးတဲ့တရားတွေလက်ထက်ကလည်းပဲတရားနှလုံးသားအားထုတ်ပြီးတော့ဤသာဝကအရိယာတွေကသိရအောင်မယ်ကောင်နော်အဲမာနီသွားကြတယ်ကျတော့သာလဉာဏ်ပြင်နေတဲ့ဟောဤအရိယာဝါသာလဉာဏ်ကအင်္ဂါ၆ပါးပြည့်စုံမဟောပြီးလို့ရှိရင်သုံးသပ်တာပါပဲကောင်နော်ကျန်တဲ့အရိယာဝါဒ၆ပါးကတော့ဒီထဲပါဝင်သွားပါတယ် သောရိယာရိယသခင်ပြညာတို့ကိုအားဝတ်တရားသိခါကာလရတယ်ဟောရမယ်ဒီဝဲသာသနာဉာဏ်ကြတဲ့ကိုဟောရမယ်အရိယာမဲ့ကိုကိုအာတန်ဒီဝါယခုအရိယာမဲ့ကိုရောက်တဲ့ဒီလိုပါတဲ့ဒီလိုဒီရဲ့သူက တရားရတယ်တရားရတယ်တရားကရနေသူတို့ကိလေသာကလည်းဘာမှငြင်းတာမဟုတ်ဟုတ်လားကိလေသာမငြင်းရင်တရားရဒီတရားဘာဖို့တောင်းလဲတော့တမ်းမှုအဲမာနေကြတယ်ဆိုရင်ဒီဆိုရင်ဒီဖြစ်မှတန်တာတကောင်းဟုတ်လားဒီအတုပတွေရတာလို့၎င်းပေါ့အဝိသေတံဒီအရိယာမေဖို့တွေရတယ်ဗုဒ္ဓဘာသာဖြစ်တဲ့ဗုဒ္ဓဘာသာဖြစ်တဲ့နာဂံဖြစ်တဲ့ဆိုလို့ရှိရင်ဒီလိုသာကျင်းမှာပေါ့တကောင်းဟုတ်လား အရာတမေရောက်အရာတကိုရောက်ရဟနာဖြစ်တယ်ဆိုရင်လည်းကိလေသာကျင်းမှာကိလေသာကမကျင်းသေးပဲနဲ့တရားဓုတွေရနေတယ်ဆိုတာကတော့အဲ့ဒီတရားဓုကသုံးလို့မရတဲ့တရားဓုပါပဲဟုတ်လားအာမအားကိုရဘူးဒီကြည့်ပါတယ်ဒါကတရားဓုလည်းနေငါကြအရှင်းပြပါမယ်ပြောရမယ်ဆိုလို့ရှိရင်ဒီတော့ဒီရဝါသာတရားတွေရပြီးတရားအထုတ်ကြအောင်ပါသွားကြမယ် ခါတိုင်းခါတိုင်း3မိနစ်ဒီနေ့တော့များများ5မိနစ်အားထုတ်ရမယ်ကောင်းနော်အရိယာဆိုလို့ရှိရင်အဲဒီမှာပုံနေရတော့ခန္ဓာဝရလည်းပြောပါပြီခွန်ကြီးကအရိယာဝါဒတရားနဲ့ပြည့်စုံပြီးတော့နေကြတယ်အဲဒီပြည့်စုံပြီးတော့နေကြတယ်အဲဒါသိသွားပါဘူးဘာကာလလည်းပဲအရိယာဆိုလို့ရှိရင်အရိယာဝါဒတရား7ပါးနဲ့ပြည့်စုံပြီးတော့နေကြတယ်တောင်းနေတော့ဒီကနေ့ကြည်တော့ပါအရိယာဆိုရင်ဒီအရိယာဝါဒတရားပြည့်စုံရမယ်ဓမ္မဓမ္မအတွင်းမှာမှတ်ချက်ပေါင်း 30 40ရရဝါသာတရားနဲ့မပြည့်စုံပဲနဲ့အရိယာမှလည်းကောင်းနေတော့ဆိုတော့အရိယာဆိုတာဘယ်လိုပုဂ္ဂိုလ်တွေရောဆိုလို့ရှိရင်အရိယာမဲ့၄ပါးရောက်နေတဲ့ပုဂ္ဂိုလ်က၄ပါးမိဘရပါတယ်ညာပါလည်းရပါတယ်အရိယာပုရိသအတွင်းမှာမြတ်ကပြောတဲ့မဲ့ရင်7ပါးတွေပါတယ်အဲဒီမဲ့ရင်7ပါးတွေဟာအနာဂတ်သောတာပန်သရဂံအနာဂံယဟန်နိဗ္ဗာန်ကြီးကိုလှမ်းနေတဲ့ခြေလမ်းများလို့နိဗ္ဗာန်ကြီးကိုတွားရောက်တဲ့လမ်းလေတဲ့ကောင်နော် ဒီကာယကဝါဒတရားတွေနဲ့လမ်းကြောင်းပြီးတော့ဒီကဝါဒတရားတွေနဲ့ပြည့်စုံပြီးတော့မြေသွားကြတယ်။ဒါကတော့ဆိုတော့နိဗ္ဗာန်ရောက်မယ်။အဲ့တော့မတိုင်းမတိုင်းခေါင်းနဲ့နှာရင်ခေါင်းသားကတရားအပိဓာရတွေမပွားများပဲနဲ့အရိယာမဖြစ်နိုင်ဘူး။ဉာဏ်ရဲ့ကတွဲရပြီးပြီးရတာနော်။သူကသမခါသာဘုရားကွဲမှာမဟုတ်ဘူး။ဒါတော့မကွဲပါဘူး။တရားတွေကတော့ ရိုးနေမှာပဲဒါတွေလဲဆိုလို့ရှိရင်ကောင်းတဲ့ကိုယ်နဲ့ပြီးတဲ့စိတ်နဲ့ကြောက်ခဲဖြစ်နေဦးမှာပဲစတော့ဟောနောက်ကြဆွဲပါလေဒါလည်းမတိုင်းဟာကောင်းတယ်လားဗျာတရားမာတိတာလည်းတရားသေဝရာရိယဝါဒတရားလိကတမေပဲပြီးတော့နိမှုကခိုင်နာတရားပြီးတာတရားပြီးတာတရားပြီးတာတရားဆွေးတာတရားပြီးတာပေါ်တာဒီကိုယုံနဲ့အပိစိတ်ကိုယုံနဲ့အပိစိတ်ဟာတရားပြီးတဲ့ဆွဲပြီးတော့သမဝေယသတိတော် နာဝိရတိဘောပါကရကရသင်္ခါရောအဲဒီတော့ပြီးတော့ဒီကိုယ်တည်းအသက်ရှင်နေတဲ့အကောင်ရင်တော့မရှိဘူးအာယုံမသိတတ်တဲ့ရုပ်ကတစ်မျိုးအာယုံသိတတ်တဲ့နာကတစ်မျိုးအာယုံမရှိဘူးသံဃာတွေကိုရှိနေတယ်ခုပဲရှိတယ်လို့ကိုယ်ပိုင်ကလည်းရှင်းပြီးတော့သိအဲဒါနာမရူပကိုဆိုတာနာဒိဋ္ဌိတို့ဘယ်ဟာဒီတော့ငါးပါးရှိပြီဟိုကအင်္ဂါငါးပါးအဲဒီကနေဆက်အားထုတ်လို့ ညာတစ်ဆင့်ရင့်လာတဲ့အခါကျတော့အဲဒီယုံနာမြင်မှာကအကြောင်းလေးတွေပါသိလာတယ်ပထမကဆိုရင်ကျွေးတယ်ကျွေးတယ်မှတ်ရင်ကျွေးတာတော့ပဲပြီးအောင်တော့မှတ်ရတဲ့ကောင်နော်မမမိပဲနဲ့ကျွေးမိသားမိတာကျလွတ်သွားတာရပုံပဲဒီညာကတော့တချို့ကစေတနာတော်ရနေကိုကကိုအကုန်လုံးသိနေတဲ့တွင်တော်ရဲ့အဲဒါကိုယ်တဲ့ခါတိုင်းဘယ်နှခါနာသိတော့လို့ဆိုတာကိုကကိုစစ်စစ်ကြည့်အမှုပေါ်လာပါလိမ့်မယ်တော့ဟုတ်ကဲ့ဆိုတာကတော့ ပရိဒဂာနည်းနဲ့မရှိတဲ့ပုဂ္ဂိုလ်တွေကဒီကိုခဲရင်ပါလေမသိဘူးပရိဒဂာနည်းနဲ့ရှိတဲ့ပုဂ္ဂိုလ်တွေကရှိပါသာပြရမဟုတ်ဘူးနောက်မှကိုယ်တိုင်းကိုယ်တိုင်းပြီးဆံနေဆံနေပြီးကိုယ်တိုင်းကိုယ်တိုင်းအကုန်လုံးကြောက်ပြီးသားဘယ်လိုအောင်ပြောဆိုလို့ရှိရင်မျက်စိဖွင့်တာတော့မေတ္တာခါတာတော့စပြီးဒီကြောက်ကြည့်တာတကောင်ဟုတ်လားအကုန်လုံးကြည့်ရတာဘုံမီရတယ်ဆိုတာအကုန်လုံးကြည့်ရတယ်စိတ်ကြောက်ဖြစ်တဲ့ဘုံမီရကုန်သိအဲလိုကြည့်တဲ့အခါကျတော့ တွေးတယ်ဆိုတဲ့အခါတွေးနေတဲ့စိတ်ကလေးပါပြီးတာလေအစတုန်းကဆိုလို့ရှိရင်ကတော့သုတ္တန်ယံတွေးတာတော့ပဲ သိအောင်တော့မှတ်နောက်တော့ဝိဒနာလေးကရှိရပေါ်လာတယ်တကားပဲဟုတ်လားအကိုညာတွေကတွေးမကြတဲ့စိတ်ကလေးတွေးလိုက်တွေးလိုက်ဆန်းလိုက်ဆန်းလိုက်ဘိက္ခုလည်းမြည်တော်တယ်ဆိုပြီးတဲ့လိုပဲတိုက်တွန်းနေတဲ့စိတ်ကလေးပါပေါ်လာတယ်တကားပဲဟုတ်လားအဲဒါသင်ကြားပါတယ်ပြောလို့ရပြောမှုပါတယ်ဘုန်းကြီးတို့အဲကမ္မဒါပထမပိုင်းကသိနေတဲ့တကားလူကအဲယောဂီပုဂ္ဂိုလ်တူကပြောတယ်ဒီပါနဲ့ဘာသာရတဲ့ဒီတော်မှနဲ့တွေးရင်တွေးရင်တွေးရင်ဆန်းရင်ဆန်းရင်ဒီလိုမှရတာပဲအခုတော့ဒီလိုမဟုတ်ဘူးပြတဲ့ မကွေးခင်ကတည်းကကွေးမယ်လို့ကျန်တဲ့စိတ်ကလေးကရှိတယ်တဲ့သူကခါနေတယ်တဲ့သူမှတ်ရတယ်ကွေးခြင်းနဲ့ကွေးခြင်းနဲ့ကွေးခြင်းနဲ့ကွေးခြင်းနဲ့မှတ်လို့နိုင်တဲ့ခါလည်းမကွေးပြီဆိုင်တဲ့တိုင်းပြီးသွားတဲ့ခါလည်းရှိအဲကွေးခြင်းနဲ့ကွေးခြင်းနဲ့မှတ်ပြီးတော့မှကွေးတာတော့မှကွေးတယ်ကွေးတယ်ပြီးတော့မှတ်ရတယ်ဆန်းနေဆန်းနေမှတ်ပြီးတော့မှဆန်းနေဆန်းနေပြီးတော့မှတ်ရတယ်အပြင်ကအပူလေးပါနေတယ်မှန်ရမှားသလားဆိုပြီးတော့ တရားသဘောကိုနာပဲဖြစ်ကောင်းကောင်းနားလည်ပြီးတဲ့ပုဂ္ဂိုလ်ကမေးတယ်တကားဟုတ်လားသူကမှားနေတာဘုန်းကြီးတို့ပြောလို့ပြီးတာမဟုတ်ဘူးစာနဲ့တင်နေပြီးတာမဟုတ်ဘူးသူကသူကိုယ်တိုင်တွေ့ပြီးတာကတကားနော်အခုဘုန်းကြီးတို့ဒီမှာအားထုတ်တဲ့ယောဂီတွေလည်းဒီလိုပြီးတာပဲအဲနောက်ပုဂ္ဂိုလ်တွေလည်းဒီလိုပြီးတာပဲဝေဒနာနဲ့ကိုယ်ဉာဏ်စိတ်ကလေးကြောင့်ကိုယ်ရုပ်ဖြစ်တဲ့ဆန်းရုပ်စိတ်ကြောင့်ဆန်းရုပ်ဖြစ်တဲ့ကိုယ်ရောက်ဆောင်ဘယ်သူကမှလုပ်ပေးတာမဟုတ်ဘူးဒီကိုယ်ထဲမှာကိုယ်ရောက်ဆောင်လုပ်နေတဲ့ပုဂ္ဂိုလ်သတ္တဝါမရှိဘူး ကိုယ်ကျင်တဲ့စိတ်အကြောင်းကြောင့်ကိုယ်ရုပ်ရှိတဲ့ခိုင်းတဲ့စိတ်အကြောင်းကြောင့်ခိုင်းရုပ်ရှိတဲ့ဆိုတာသင်ကြားရတာနော်အာယုံရှိလို့လည်းစိတ်ကပြည့်ရတယ်အာယုံမရှိရင်စိတ်ဖြစ်ပါမလားတကောင်လဲခေါင်းနာရှိတော့ခေါင်းတယ်လို့ပြည့်ရတယ်ဒိညာရှိတော့ဒိညာလို့ပြည့်ရမယ်အဲပြည့်ရတယ်ကိုယ်ရဲ့ကိုယ်လို့လည်းကိုယ်တယ်လို့ပြည့်ရတယ်ခန့်လို့ခန့်တယ်လို့ပြည့်ရတယ်မြင်လို့မြင်တယ်လို့ပြည့်ရတယ်စသည်ဖြင့်အာယုံပေါ်လို့အသိစိတ်ဖြစ်ရတယ်အာယုံကမြင်ပြီးသိစိတ်ဖြစ်တာပဲဆိုတော့ဒီလိုလေကိုယ်ပဲညာနဲ့သိတာလေကောင်နော် အဲဒီမှာတော့အဲ့ဒီချိန်မှာဆိုလို့ရှိရင်ဝိဇာစပြီးတော့အကြောင်းများကြောင့်သင်္ခါရစပြီးတော့အကျိုးတွေဖြစ်ပုံလည်းပဲဒါလည်းပဲသဘောပေါက်တာပဲကောင်ပြောရတာသာရှိတယ်အဲဒီတော့ပယ်ရှင်းပြီးမှပြောရတာရှိတယ်ဒီကောင်တစ်ခုရှိလို့ရှင်တာဘာကြောင့်တော့ဆိုလို့ရှိရင်မရှိလို့ပဲခန္ဓာကိုယ်ကြီးယုံနာနေပြည့်ပြည့်နေတာလေဆင်းရဲတွေမှမသိတော့ ငါပဲထင်တယ်ငါချမ်းသာအောင်ငါစားခြင်းနဲ့စားရအောင်ငါတောက်ခြင်းနဲ့တောက်ရအောင်ငါချမ်းသာအောင်ဆိုတဲ့အနေနဲ့အားထုတ်နေတာပဲအမှန်ရှိတဲ့ဒီကမှာငါပုဂ္ဂိုလ်သတ္တဝါကောင်မရှိဘူးလောကမှာအင်းသောတဲ့ဖြစ်ပြနေတဲ့ယုံနာသဘောမျှပဲဆင်းရဲမျှပဲအဲဒီဆင်းရဲကအမှန်တိုင်းမသိသေးဘူး ကောင်းစားချမ်းသာအောင်ရည်ရွယ်ပြီးအားထုတ်မှုတွေဖြစ်နေတာပဲဆိုတာဒါလည်းပဲညာတဲ့တဲ့ပုဂ္ဂိုလ်တွေကသိကြတယ်ကွာဟုတ်လားအဝိဇ္ဇာကြောင့်သင်္ခါရဖြစ်ကုန်ပြီလားအဲသင်္ခါရကြောင့်အားထုတ်တော့စိတ်ဝိညာဉ်နဲ့ဆက်ဖြစ်တယ်ဆိုတာဒါလေးလည်းသဘောကျအာကြီးလည်းရှိရတယ်။နော်ဒီကလေးဝိညာဉ်ဖြစ်တယ်ဆိုတာလည်းပဲကောင်းသောမှုမကောင်းသောမှုတွေပြုလို့အဲ့ဒါဆွဲလန်းပြီးပြောတော့လို့ရှိရင်ကုသမှုနေတဲ့စိတ်ကလေးဖြစ်ဖြစ်တယ်လို့ပဲဘဝတည်းစိတ်ကလေးဖြစ်ဖြစ်တာပဲ။ ဒီလိုကြည့်လို့အဲ့ဒီလိုလည်းသိတာအဲ့တော့ဝိဇ္ဇာစရှိတော့အကြောင်းကြောင့်အများကြီးရှိတာပဲဒါကနော်ဝိညာဉ်စရှိတော့အကျိုးတရားတွေဖြစ်နေတယ်အဲ့ဒါကိုပဲပုဂ္ဂိုလ်တ attva ရဲ့လို့ဆိုရတယ်ဘုရားကဒီဘုရားကြောင်းတာလို့ဆိုရတယ်မှန်စီစစ်တော့အကြောင်းတရားကြောင့်အကျိုးတရားဖြစ်နေတာရှိရဲ့ဆိုတာဉာဏ်ထက်တဲ့ယောဂီပုဂ္ဂိုလ်တွေမှာငါ၆ပါးရှိတာကသင်္ချာသိလာပါတယ်ကွာအောင်ရနော်အဲဒီလိုသိတာကအကြောင်းနဲ့အကျိုးပိုင်းခြားသိတာတဲ့သိစ္စာပရိက္ခဏာခေါ်တယ်ကောင်နော် အစောင်းကြောက်တစ်ခုအဲဒီပြစ္ဆပရိက္ခာညာရင့်လာတဲ့အခါကာလကျတော့မှတ်တိုင်းမှတ်တိုင်းမှတ်ရတဲ့အာယုံလေးရဲ့အစနဲ့အဆုံးပေါ်ပြီးကြောက်သွားမှတ်ပြီးတဲ့စိတ်ကလေးအစနဲ့အဆုံးပေါ်ပြီးကြောက်တာအဲ့ဒါလေးတွေသိတာပဲကောင်နော်အဲ့ဒါပြည့်ပြည့်ပြည့်ပြည့်အိစ္ဆဒုက္ခအနတ္တလက္ခဏာတွေသိမယ်လို့တကောင်ညာအစလေးမျက်စိငါးချက်မှပြောရမယ်ဒီနေ့ပြောရတဲ့အချိန်ကြည့်ပါဦးဟုတ်လားဒါမျိုးတော့ ပါဠိတွေဆိုတော့ဒီလိုကိုယ်လည်းမျှဝေမလွယ်ဘူးလားဆိုလိုတယ်ပါဠိသင်ထားတဲ့ပုဂ္ဂိုလ်တွေကလွယ်တယ်ကောင်းလည်းကောင်းပါလားယနေ့ဖို့၌ကျွန်ုပ်တို့ပြုစုပွားများအားထုတ်အပ်သောဒါနာကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ဉာဏ်ဝိသကုသိုလ်ဉာဏ်ဟောရာကုသိုလ်ဉာဏ်နာရာကုသိုလ် သရှိတော်ကောင်းမှုပေါင်း၏သို့ပါကတော်မိခတော်အားမြတ်ပေးဝေပါကုန်၏သေညိုတို့အားမြတ်ပေးဝေပါကုန်၏မြတ်၌ရောက်ရှိနေတော်လူပရိသတ်နတ်ပရိသတ်ပေါင်းဟာမြတ်ပေးဝေပါကုန်၏ ဘာပေါင်းတို့အားညပေပါကုန်၏မိခါတော်မှာစ၍ရုံးကုန်သောအတ္တဝါပေါင်းတို့သည်ညရကြ၏ကိုယ်စိတ်များသံဃာကြပါ